ဒီနေ့2021ခုနှစ်ဧပြီလ16ရက်တနင်္ဂနွေနေ့ညနေပိုင်းသဘောတရားရေးရာပိုင်းဒီနေ့ဟောရမှာတော့ပြောရမှာတော့ဂိရိမာနန္ဒတောကာနုပဒနာပိုင်းအတုပတင်ညာနဲ့အာရိနဝတင်ညာပြောရမှာဒါမြတ်ဘုန်းကြီးတို့မလေးကဂိရိမာနန္ဒတောအနာကာနုပဒနာပိုင်းအာနာပါနတတိကမ္မထံအထုတ်တဲ့နေရာမှာအခက်ခဲနဲ့ တွေ့ကြုံရတဲ့ခက်ခဲတွေပြောတာမပြီးသေးဘူးဗျအဲ့ဒါလေးပြီးအောင်ပြောပြီးမှအတုပဘာဝနာနဲ့အာရိနဝတင်ညာဆိုတဲ့အရာကိုပြောမယ်နော်ဘုလိုဒီဘယ်တရားပဲအထုအထုပေါ့လေမနေ့ကဘုန်းကြီးပြောနေရတော့အာနာပါနာပဲအဓိကထားပြောနေဘယ်တရားပဲအထုအထုအတန်ကြောင့်အနောက်ရှက်ဖြစ်ပါတယ်အဲတော့အတန်ကြောင့်အနောက်ရှက်ဖြစ်တဲ့အခါမှာမနေ့က အတန်ကြောင့်နှောက်ရှက်ဖြစ်တဲ့ကံမှာဝိဝဆရာတော်ကြီးဆုံးမတယ်ဘုန်းကြီးပြောခဲ့ပါတယ်ဘယ်လိုလုပ်ရင်ကောင်းမလဲဆိုတော့ဒီနေ့တခါထပ်ပြောချင်တာပါလေဆိုတော့ဆုံးလွန်ဆရာတော်ကြီးဆုံးမပေါ့အတန်ကြောင့်မို့အနှောက်ရှက်ဖြစ်လာရင်ဆုံးလွန်ဆရာတော်ကြီးကတော့ဗာမိတ်လဲဆိုတော့တရားရှုတဲ့အခါမှာမကြားတဲ့မကြားတဲ့နေရာကိုရောက်အောင်သွားပါဒါဆိုရင်အတန်အတွက်ဆိုရင်ကြောင်းကြစရာအနှောက်ရှက်မရှိတော့ဘူးလို့ ဆုံးတော်ရှာရိယာမိတ်မှာဘာဆိုလိုတာလဲဆိုတော့အတန်ကြားလို့ရှင်လောဘဒေါသဖြစ်တတ်ပါတယ်အဲတော့ဒီအတန်ကြားလို့လောဘဒေါသမဖြစ်တဲ့နေရာ ရောက်အောင်သွားရောက်အောင်အားထုတ်လို့ဆိုလိုတယ်အတန်ကြားလို့လောဘဒေါသတွေမဖြစ်တဲ့ပုံကတော့လောဘဒေါသနော်အနာဂံရောက်မှာပဲအနာဂံရောက်ရင်ဒေါသကုန်သွားပြီ ကာမရာဂလည်းကုန်သွားပြီကာမရာဂဆိုတာဘာလဲဆိုတော့အာယုံ၅ပါးကာမဂုဏ်တရားတွေအာယုံ၅ပါးကာမဂုဏ်တရားဆိုတော့ကောင်းတဲ့အာယုံတွေမကောင်းတဲ့အာယုံတွေအစင်းမဲ့ဆိုတော့ကောင်းတာတွေမြင်ရမယ်မကောင်းတာတွေမြင်ရမယ်ကောင်းတာတွေကြားရမယ်မကောင်းတာတွေကြားရမယ်ကောင်းတဲ့အနံ့တွေရမယ်မကောင်းတဲ့အနံ့တွေရမယ်ကောင်းတာတွေစားမယ်မကောင်းတာတွေစားမယ် ကောင်းတဲ့အတွေ့အထိတွေကြုံရမယ်မကောင်းတဲ့အတွေ့အထိကြုံရအဲ့ဒီအာယုံ၅ပါးကိုလည်းအနာဂံဖြစ်သွားရင်လုံးဝပယ်သွားပြီကာမရာဂခေါ်အဲ့ဒီအာယုံ၅ပါးပေါ်မှာတွေ့တာနေတဲ့တဏှာလည်းအနာဂံဖြစ်သွားရင်လုံးဝပယ်သွားရင်လုံးဝမဖြစ်တော့ဘူးဗျဒါကြောင့်မို့နာဂံပုဂ္ဂိုလ်များကြတော့ဘလောက်ပဲကောင်းတဲ့အာယုံဖြစ်ဖြစ်ဘလောက်ပင်ဆိုးတဲ့အာယုံဖြစ်ဖြစ်တွေ့ကြုံလာလောဘဒေါသမဖြစ်ဘူး နောက်တစ်မျိုးပြောရင်ဆုံးလို့ဆရာတော်ရေဆုံးမပြောအောင်ဘလောက်ပဲကောင်းတဲ့အတန်ဖြစ်ဖြစ်ဘလောက်ပဲဆိုးတဲ့အတန်ဖြစ်ဖြစ်တွေ့ကြုံလာရင်အနာဂံပုဂ္ဂိုလ်ကလောဘဒေါသမဖြစ်တော့အဲ့ဒီလိုဖြစ်အောင်အထုံးလို့ဆိုလိုပါတယ်မကြားရတဲ့နေရာရောက်အောင်သွားပါဒါဆိုရင်အတန်အတွက်စိုးရင်စရာကြောက်ရစရာမရှိတော့ဘူးလို့ဒီလိုမိန့်ပါအဲ့တော့ဆရာတော်ဘုရားကြီးတွေကတော့ မဲ့ညာဖို့ညာရအောင်အထောက်ကိုင်းတော့ဗျာအောင်မဲ့အောင်ညာတော့ကတော့မသေးကြသေးဘူးဒါကြောင့်လေဒီဆရာတော်ဘုရားကြီးကဗာမိန်ထားလဲဆိုအနာဂံဖြစ်မှစိတ်ချရတယ်ဆိုအဲ့ဒါအကြောင်းမိန်အနာဂံဖြစ်သွားရင်ဒီခွင်တို့ကမ္မရကလုံးဝမရှိတော့ဘူးဗျာဒေါသမရှိတော့ဘူးဗျာသူကသေချာတာဗျာသောတာပန်ဆိုဒိဋ္ဌိနဲ့ဝိသိကိစ္စပယ်တယ်ဆိုတမ္မန်ပုထုဇဉ်ကလျာဏပုထုဇဉ်နဲ့တိတ်မကွာတရားကံကလည်းအထူးပယ်တာမရှိဘူးဗျာ တိတ်မတည်တာဘူးပေါ့နော်အနာဂံကြတော့တိတ်တည်တာသွားတယ်ကာမရာဂလုံးဝမဖြစ်တော့ဘူးဒေါသလုံးဝမဖြစ်တော့ဒါကြောင့်လေဒီဆရာတော်ဘုရားကြီးကအဲ့ဒီပုံကိုကိုကြည့်ပြီးတော့အနာဂံဖြစ်မှစိတ်ချတယ်ဆိုတဲ့စကားလုံးလေးသုံးသွားဒါလည်းမှတ်သားစရာပေါ့နော်နောက်တစ်ခုကတော့ဗာလဲဆိုတော့ဆုံးလို့ဆရာတော်ကြီးကဗာမိတ်မြန်လဲဆိုတော့အပြင်ကအတန်ထဲအတွင်းကအတန်ကပိုးကျယ်တယ်ဆိုဒီစကားလေးတက်ကထပ်မိတ်မြန် အဲ့ဒါဘာပြောရလဲဆိုတော့အပြင်ကတန်ကတော့ဘုန်းကြီးတို့အချိန်ကန့်တတ်ချက်ရှိတယ်လေသူ့အချိန်ကြရင်အဲ့ဒီပြင်ကတန်ကရပ်သွားမှာအထူးပိတ်ဆရာရပ်ဆရာမလုပ်ဘူးအတွင်းတန်ဆိုတာကကိုယ်တန်နာမှာဖြစ်တာအိမ်မပြောတဲ့ညတိတ်ဆိတ်တဲ့အချိန်တွေမှာပေါ့နော်ဘုန်းကြီးတို့စိတ်ထဲမှာအတွေးတွေလောဘအတွေးတွေဒေါသအတွေးတွေ မာနာတွေးကိလေသာတွေးတွေပေါ့ဗျာအဲ့ဒီအတွေးတွေဝင်လာရင်ရပ်မရဘူးဗျာရပ်မရတော့အိတ်မပြောဘူးဗျာတညာလုံးတွေးနေတာရက်လို့လည်းမရပိတ်လို့လည်းမရကိုယ့်ကိုဖြစ်နေကိလေသာကြောင့်ဖြစ်တဲ့အတွင်းတန်ဒါအတွင်းကအတန်ဟာအလွန်အားကောင်းပြီးကျေလောင်းနေတယ်အဲ့ဒါဆိုလို့အဲ့တော့အတွင်းတန်နဲ့ အပြင်ကတန်တဲ့တွင်းတန်ကပုံကျဲလောင်းတယ်ဆိုကြောက်ရှာကောင်းတယ်ပြောတယ်အဲ့ဒီအတွေးတွေဝင်လာနိုင်အောင်မှတ်လို့ဆိုလိုတာပဲချိုးဆရာတော်ကြီးရတော့ဘလို့ပြောပါတယ်အဲ့ဒီအတွေးတွေနဲ့ပတ်သက်ပြီးတော့စကားပြောတဲ့ကနှစ်ယောက်ပြောတာရှိတယ်တစ်ယောက်ထဲပြောတာရှိတယ်နှစ်ယောက်ပေါ့နော်ညာစကားပြောနေဟိုတယောက်ကရသွားမပြောချင်တော့ရသွားဘာမှဆက်ပြောလို့မရဘူးကိုယ်လည်းလိုလိုရပဲအဲ့ဒါနှစ်ယောက်ပြောတာတယောက်ထဲပြောတယ်ဆိုတာကတွေးနေတာ တညာလုံးတွေးနေတာရက်လို့မရဘူးနော်နှစ်ယောက်ပြောတာတည်းတယောက်တည်းပြောတာပို့ဆိုးတယ်အာတွေးနေတညာလုံးတွေးအိတ်မပြောတော့တွေးလေတွေးလေအိတ်မပြောလေအဲဒါကြောင့်မို့ဒီအတွေးကလည်းအတန်နဲ့အတူပဲပေါ့ဗျာကိုယ်ကိုအနောက်ရှက်ဖြစ်စေတဲ့အတွက်နိုင်အောင်မှားတယ်အတွေးကိုသိပြီးမှမှားဒါရီအတွေးကိုသိပြီးမှမှားလို့ရှိရင်ဟိုအရင်တုန်းကတော့ဘုန်းကြီးပြောခဲ့ဘူးပါတယ် ဘာလဲဆိုတော့ဗမာပြည်ကငကွားယောဂီကဆင်းမှုမှာဘုန်းကြီးတရားပြခဲ့ဘူးလားနောက်သူဗမာပြည်ပြန်အလုံးလုံးတယ်အဲ့ဒီချိန်မှာဘုန်းကြီးဂျမေကာမှာရောက်နေသူကဘိုင်းမနဲ့လှမ်းပြီးပြောပါတယ်ဆရာတော်တဲ့တပီတော့တရားမှတ်လို့မကောင်းဘူးတဲ့အတွေးတွေကများနေတယ်တွေးအာယုံတွေပဲမမှတ်နိုင်ဘူးပေါ့အရင်တုန်းကတော့ဘုန်းကြီးတို့အခုလောက်တွေးကြမရှိသေးတော့အဲ့ဒီလိုတွေးနေတွေးတယ်တွေးတယ်မှတ်ပေါ့ စိတ်ထွင်နေထွက်တယ်ထွက်တယ်မှတ်ဘုန်းကြီးကဒီလောက်ပဲပြောပါအခုကျတော့ဘုန်းကြီးကပြန်မေးရတယ်ယောဂီအဲ့ဒီအတွေးကဘာကိုတွေးနေတာလဲတေချာပြန်ပြီးတော့မှတ်ကြည့်ပါသတိထားကြည့်ပါတွေးတယ်ဆိုတဲ့အခါမှာလောဘအကြောင်းတွေးတာရှိတယ်ဒေါသအကြောင်းတွေးတာရှိတယ်မာနအကြောင်းတွေးတာရှိတယ်အကြောင်းမျိုးမျိုးပါအိတ်တံပစ္စည်းအကြောင်းတွေးတာရှိတယ်တခုခုအခြေခံပြီးတွေးနေတတ်တယ် ဒါမှမဟုတ်ဓာတ်ရိုက်ပြောရင်စိုးရင်ပြီးတယောက်တူတယောက်စိုးရင်ပြီးတွေးနေသလားတူတယောက်မမကျေနပ်ပြီးတွေးနေသလားဒါမှဘာအကြောင်းမှမရှိဘဲနဲ့တက်တက်တွေးအတွေးတွေဝင်နေသလားတခြားဒီအတွေးကိုတခြား view site ကြည့်ပြီးတော့ရှုမှတ်ကြည့်စမ်းပါတိတိကျသိပြီဆိုဘုန်းကြီးပြန်ပြောတာအဲ့ချက်မှသူကရည်ပြီးပြောတယ်ဆရာတော်တိနဲ့တူပါတယ်ဆိုသူအဖြစ်မှအဲ့ချက်မှပြောတယ် အဖြစ်မှပြောမှအဲ့ဒါဆိုရင်တော့ဘာကမ္မထံပြောင်းရှုလိုက်လောဘကြောင့်တွေးလာရင်ဘာကမ္မထံရှုဆိုရှိပါတယ်ဒေါသကြောင့်ဖြစ်ပေါ်လာရင်တွေးဆိုဘာကမ္မထံရှုမာနကြောင့်ဖြစ်ပေါ်လာရင်တွေးဆိုဘာကမ္မထံရှုဘုရားတရားဟောတာရှိပါတယ်ဘုန်းကြီးအဲ့တိုင်းသင်ပေးတာတခါတလေဘာအကြောင်းမှမရှိဘဲနဲ့တွေးတွေဝင်လာရင်တော့ဘုရားကတော့ပွားအဲ့ဒါဆိုရင်လည်းရပ်သွားတယ်နော်မျိုးစုံပေါ့ဗျာတစ်မျိုးပြီးတစ်မျိုးလောက်ပြန်ပြီးတော့ အတွေးတွေဝင်လာရင်လည်းနိုင်အောင်မှတ်ဖို့ရည်ကြီးတယ်နိုင်အောင်မှတ်ပြီးမှကိုရှုနေတဲ့ကမ္မထာကိုရှုပိုင်းပို့ဆင်ပြီးနောက်တစ်ခုကဘုန်းကြီးတို့တရားထုတ်တဲ့ကခက်ခဲရပါလေဆိုတော့ဒီအာနာပါနနဲ့သွားတဲ့ပုဂ္ဂိုလ်ကဇန်လန်းစဉ်ကိုသွားကြတော့ဗျာဇန်လန်းစဉ်ကိုသွားတဲ့ခါကျတော့ဘာတွေဖြစ်တတ်လဲဆိုတမာရီအားကောင်းလာတဲ့ခါမှာနမိတ်မပေါ်ခင်ဘာတွေစတွေ့တတ်လဲဆိုတော့ကိုယ်လွန်သွားတဲ့ဆွေမျိုးသားချင်းတွေရဲ့ ပုံတွေပြန်တွေးတတ်တယ်ဆွေမျိုးသားရင်းတွေလည်းပြန်တွေးတတ်တယ်နောက်တောတောင်တွေရေမြေတွေပင်လယ်သမုဒ္ဒရာတွေဒါတွေမြင်တတ်တယ်တမာရီလေးအကောင်းလာတက်တော်ထင်ရှားဖရာတွေ့ရတတ်တယ်ဒီခါလေးလေးရုပ်ဝါဆင်းကြီးတော်တွေတွေ့ရတတ်တယ်ဇေဒီတော်ကြီးတွေတွေ့ရတတ်တယ်ပြီးတော့ယဟန်တန်ဃာတော်တွေဖူးရတတ်တယ်ဒီခါလေးနတ်တွေမြင်ရတတ်တယ်ဒီခါလေးတစေသေးပြိတ္တာတွေမြင်ရတတ်တယ်ဒီခါလေးကြတော့အတုပလောင်းကောင်ပုတ်ကြီးကိုမြင်တတ် နောက်တစ်နေ့ကျတော့အယိုးစုတွေမြင်အဲ့ဒီလိုအတုပလောင်းကောင်ဘုံတို့ယိုးစုကြတော့ဒီကနေ့ကိုယ်ခန္ဓာကိုယ်အလောင်းကောင်ဘုံကြီးဖြစ်မြင်လည်းမြင်တတ်တယ်သူများလောင်းကောင်ဘုံလည်းမြင်တတ်တယ်အယိုးစုလည်းဒီတိုင်းပဲသူများယိုးစုလည်းမြင်တတ်တယ်ကိုယ်ယိုးစုလည်းမြင်တတ်တယ်အဲ့လိုဖြစ်တတ်တယ်နော်မျိုးစုံဖြစ်တတ်တယ်ကြောက်စရာအာယုန်တွေတွေးလာတဲ့ခါကျတော့ဒီကျောက်ကြောက်တာအယိုးစုကြီးတွေလောင်းကောင်ဘုံတွေတွေးမယ်တဆေသေးတွေတွေးမယ်အဲ့ဒါမျိုးကြောက်တတ်တယ်ဝမ်းနဲ့တတ်တယ်ငိုတတ်တယ်အဲ့ဒါမျိုးဖြစ်တတ်တယ် ကယ်လို့တကယ်ကိုတစေသေးရပြိတ္တာတွေတွေ့လာပြီနော်အဲ့ဒါပဲတွေ့လိုက်ကြောက်တယ်ဆိုရင်တော့ဘုန်းကြီးတို့အမျှပေးမေတ္တာပို့လိုက်ပေါ့ကြောက်ကြောက်တဲ့အာယုအနတ်အတန်မေတ္တာပို့အမျှပေးဝင်ပြီးတော့ကိုတရားကိုဆက်အထောက်ပါအဲ့ဒါလည်းဆင်ပြေသွားပါလိမ့်တချို့ကြတော့ဘုရားရုပ်ပါတော်တွေဘုရားတက်တော်တွေရှာဘုရားတွေအရင်အတိတ်ဘဝ ဘုန်းကြီးတို့ဖရာတက်တော်ရှင်ထင်ရှားရှိတဲ့အချိန်မျိုးကကိုကဖရာဖုခဲ့မှုမဲ့ဆိုရင်ဒီလိုသူတော်ကောင်းတရားတွေလောက်တဲ့ကပြန်တွေ့ရတတ်တယ်တချို့နီးတွေကြအဲ့ဒီလိုတွေတောင်းတာတွေရှိတယ်အဲထားပါတော့အဲ့လိုဖရာတက်တော်တရားဖရာဖူးရတဲ့ခံမျိုးတွေမှာじゃဘာဖြစ်လဲဆိုယောဂီကဝန်တာအာရဖြစ်ပြီးတော့မျက်စိဖွင့်ပြီးလိုက်ရှာလို့လားအဲ့လိုမရှာရအောင်တော့ရှာရင်မျက်စိဖွင့်လိုက်နဲ့ပျောက်သွားပြီ အဲပြီးတော့ခါကြဟိုဒါထပ်ဖူးခြင်းတော့ထပ်လောက်တာမျိုးတွေမျောပြီးလောက်တော့လေတခါပေါ်မလာမြန်ဒါမျိုးတွေဖြစ်တတ်တယ်မျောမလောက်နဲ့တမာရီရလာရင် तू က तू တွေ့တတ်ပါတယ်နော်လိုက်မရှာနဲ့ကိုကဒီဟာကိုတွေ့ဖို့အထောက်တံပေါ်ဘူးကိုရမူရင်ကမ္မထာကဒီတဲ့အသိဉာဏ်တွေရဖို့တရားထောက်တာဖြစ်တယ်လေအဲဒီအာယုန်တွေပေါ်လာဥပ္ပခါပြုပြီးတော့ကိုမှတ်နေကြကမ္မထာပေါ့နော်အာတုက မှတ်မယ်ဆိုအာသုဘကိုအာနာပါနမှတ်မယ်ဆိုအာနာပါနကိုဓကမ္မထာမှဓကမ္မထာမှတ်ပေါ့အဲလိုမှတ်တယ်နောက်တစ်ခုကတော့ဗာလဲဆိုတော့တရားထုံရင်လည်းရားလာတဲ့အခါကျတော့လေရသိမ်မွေ့ဝင်လေထွက်လေပြောင်းနေတတ်တယ်တော်တော်ကြားလိုက်ပေါ့လို့အခုလေရက်လေးကြားလာရင်အနာဝနာအထုံတဲ့ပုဂ္ဂိုလ်ကသမာဓိအားကောင်းနေမနေ့ကပြောခဲ့တယ်အနာဝနာအထုံတဲ့ပုဂ္ဂိုလ်ကဘာလို့ရမလဲ ဗရမတော့တမာရီမရခင်ကြတော့ရှူရှဲရှူရှဲနဲ့ကိုယ်အတန်ကိုကြားတယ်ကိုလှုပ်နေတဲ့အတန်ကြီးအဲ့ဒီအတန်ကိုငြိမ်သွားအောင်လို့မာရီအကောင်ကငြိမ်လာငြိမ်ရနဲ့တိမ်မွေ့လာတိမ်မွေ့ကနေငြိမ်သွားအောင်ကျင့်ငြိမ်သွားပြီနောက်ပိုင်းကျမမြင်တော့အောင်ကျင့်တာသူကတမာရီအကောင်လေဇဏကမ္မထာနဲ့မတူဘူးနော်အာနာဝနာအထုတ်တဲ့ပုဂ္ဂိုလ်ကတေချာမှတ်တာအာနာဝနာအထုတ်တဲ့ပုဂ္ဂိုလ်က ကြားလေတိမ်မွေးလေကြားလေတိမ်မွေးလေကြားလေတိမ်မွေးလေဓကမထမ်းလို့ကြတော့ကြားလေထင်ရှားလေကြားလေထင်ရှားလေအဲ့တော့နားမလဲတဲ့ခါကျတော့တချို့ကြာအနာမနာတိမ်မွေးလာတယ်ဗျအတင်းလောက်ရှူတာရှိတယ်အဲ့လိုမျိုးမလုပ်အောင်နော်အနာမနာအထုလို့သမာဓိတွေအားကောင်းလာပြီသူတိတ်တိမ်မွေးလာတိတ်တိမ်မွေးမထင်ရှားတော့မထင်ရှားတော့ရှာလို့မတွေ့တော့လေပြောင်းနေတတ်တယ်အဲ့ဒီလိုဖြစ်လာရင် ယောဂီတွေကဘာဖြစ်တာလဲဆိုတော့တခြားပေါ်တဲ့ဟာတွေလိုက်ရှုတော့ဟာရင်ဘက်ကရင်နှလုံးခုန်နေဒါတွေလိုက်ရှုတာတို့နာရခြင်းဒါတွေလိုက်ရှုတာတို့အဲ့ဒီလိုပေါ့ကြားတာကြီးလည်းအဲ့လိုမျိုးလုပ်တယ်အဲ့လိုမျိုးကြောင်းမရှုနဲ့နော်ကိုရှုမှတ်နေကြကမ္မထာမရှုမှတ်လို့ရင်မရှုမှတ်တတ်ရင်ဘုန်းကြီးတို့ရှောက်ပါနော်နေ့လယ်မှာတရားစစ်ပေးတယ်အဲ့ဒီအချိန်မှာဝင်ရှောက်မေးမယ်တချို့ကြတော့အဲ့ဒီလိုဆရာသမားလည်းမမေးပဲနဲ့ကိုထင်ရလောက်တာနေရှင်တချို့ကြဒီဝင်လေထွက်လေအောင် ထင်ရှားအောင်ပြင်းပြင်းထန်ထန်ပြန်တော့ရှုတယ်တချို့ကြလည်းသိမ်မွေးတဲ့လေလေကသိမ်မွေးသိမ်မွေးသွားနေရပ်သွားတော့ရပ်သွားတဲ့ခါကျအသက်ရှူရအာမရတော့အိမ်မှာရင်ထဲမှာကြက်နေတာဒီတော့ဘာဖြစ်လာတာတပီတော့အသက်ရှူရကြက်သလိုဖြစ်လာဗျာရင်ထဲမှာမှုန်းပြီးတခုခုဖြစ်သလိုဖြစ်လာပြီးတော့စိုးရိမ်စိတ်တွေဖြစ်တတ်တယ်နော်ဆက်မရှူရအဲ့လိုမဖြစ်ပါနဲ့တချို့ကလည်းဒီဝင်လေထွက်လေတိမ်မွေ့သွားတယ်ကခပ်ပြင်းပြင်း ရှုပြီးရှုတဲ့လေးကျင့်ရှိလာတဲ့ခါကျခပ်ပြင်းပြင်းပြန်ပြန်ရှုတယ်ခပ်ပြင်းပြင်းရှုမှတမာရီရတယ်လို့စိတ်ကအဲ့ဒီလိုစွဲတာဒီချုပ်ပေါ့ကအဲ့ဒီလိုစွဲမထားပါနဲ့နော်ဘုရားတရားတော်ကဘာလို့ပတ္တံပြန်ကာယသင်္ခါရမဟောတာဒီဝင်နေထွက်လေတွေကမနေ့ကပြောခဲ့ဆောင်းဖို့လေးနဲ့တတိမြေယပထမတတိမြဲအောင်လေးပေါ်မှာတတိကောက်ကျင့်မယ်ဒုမာတို့ရှိသည်တတိကလာရင်ဒီလေးလေးဟာသူတို့ဝင်သလားရှေရှုံးလားသိပါတယ် ကိုယ်တိုင်တွေးလိုက်ရှိတယ်ဆိုတာဖြစ်ဖြစ်ချင်းဝင်ဖြစ်ဖြစ်ချင်းထွက်တာရှိတယ်တိုးတယ်ဆိုတာဝင်လေထွက်လေမြင်မြောင်ဝင်တာပေါ့ဒါတိုးတာနော်တတိလေးပေါ်မှာတတိကဒီလေဟာတိုးတိုးဝင်လာရှိချင်းဝင်လာဖြည်းဖြည်းဝင်လာမြန်မြန်ဝင်လာသိပါတယ်မြန်မြန်ဝင်တဲ့ခါကျရင်ဒီလေတစ်ခုလုံးကိုအစလည်းဆုံးပေါ့နော်အစလည်းဆုံးကတဲ့ခါမှာတော့ဘုန်းကြီးတို့ဒီ နှုတ်ခမ်းရဲ့အလေကောင်လောက်နဲ့ဒီမြောင်းလေးလေကောင်လောက်နဲ့နှာခေါင်းကပေါ့ဒီဒီလောက်ပဲထားဟိုအတွင်းနဲ့လည်းမလိုက်တဲ့ဒီဘက်လည်းမလိုက်နဲ့ဒီအတွင်းမှာဖြည်းဖြည်းချင်းဝင်ပြီးဝင်တဲ့လေတစ်ခုလုံးကစလဲဆုံးကပ်ပြီးလိုက်ရှုပေါ့ဒီနေလုံလောက်တာပဲစလဲဆုံးအဲ့လိုရှုမိုင်ရှုမိုင်နဲ့ပတ်တံမြန်ကာယသင်္ခါရလို့ဘုရားဟောတာအဲ့ဒီလေလေးတိမ်မွေ့ချုပ်ပြောင်းငြိမ့်သွားခြင်းအမယ်ချုပ်ပြောင်းသွားတဲ့ ငြင်းပြီးတော့ချုပ်ပြောင်းသွားအောင်ကျင်းရမယ်သရုတ်ထဇံရမှချုပ်ပြောင်းတယ်နော်သရုတ်ထဇံမရမချင်းတော့ဘုန်းကြီးတို့လေရမချုပ်ပါအဲ့ဒီလိုဖြစ်လာရင်လေကိုတိမ်တိမ်မွေ့မွေ့လေးဖြစ်နေသို့မဟုတ်လေပြောက်သွားရင် ခက်ကြမ်းကြမ်းလုပ်ပြီးမရှူပါနဲ့ကြောက်လန့်ပြီးတော့တခြားကမ္မထာနေလဲမရှူပါနဲ့ပြောင်းလည်းမရှူပါနဲ့နော်ဝိသုဒ္ဓိမက်ညွန်ကြားတဲ့အတိုင်းလေးရှုစေချင်ပါတယ်ဝိသုဒ္ဓိမက်ကဘာညွန်ကြားထားလဲဆိုရင်အသက်မရှူတဲ့ပုဂ္ဂိုလ် ခုနှစ်ဦးပြောတာရေမဆေးပညာရှင်ရှောင်းနေလည်းပါတချို့အရာတွေကတော့ဘုန်းကြီးမပြောလို့ဘာဖြစ်လို့လဲစကားများစရာတွေဖြစ်နေလို့တေချာတာပဲဘုန်းကြီးပြောမယ်တေချာတာကဘာတေချာလဲဆိုတော့တည်သွားတဲ့ပုဂ္ဂိုလ်အသက်မရှူဘူးဗျအခုမှဒီမှာဘုန်းကြီးတို့ဒီရှုမိုင်ရှုမိုင်နဲ့နေရာတိမ်မွေ့သွားတိမ်မွေ့သွားလို့မတွေ့တာကိုကသေးမနေဘူးမတွေ့တာပဲရှိတာအဲ့ဒါကိုဆင်ញင်ရမယ် ငါဟာသေသွားတဲ့ပုဂ္ဂိုလ်မဟုတ်ဘူးငါတရားရှုနေတယ်ဒီလေးရရှိတယ်ငါမှတတိတမာရီပညာအားနည်းလို့ဒီလေးမတွေ့တာပဲတတိတမာရီပညာအားကောင်းလာဒီလေးရပြန်တွေ့အဲ့ဒီလိုဆင်ញင်ပေးရဒါကြောင့်မို့တရားထုတ်တဲ့ပုဂ္ဂိုလ်အာနာပါနထုတ်တဲ့ပုဂ္ဂိုလ်ကတတိပညာလိုတယ်တတိညာလိုတယ်အဲ့ဒီအချိန်ပိုင်းကိုပြောတယ်ဘယ်နေရာမှာဆိုတတိညာလိုပါတယ်ဒါတော့ဒီကမ္မထာနဲ့ပတ်သက်လို့ဆက်ဆက်လို့ပြောရအောင် အဲ့ဒီလိုတွေ့ကြုံလာရင်ခုနလိုတတိနဲ့ညာနဲ့ဆင်ញင်ပေးမယ်နော်ဘယ်လိုဆင်ញင်ပေးမလဲမဟာသေးသွားတဲ့ပုဂ္ဂိုလ်ကငါအသက်ရှင်နေတယ်အသက်ရှူနေတယ်တတိတမာရီပညာအားနည်းနေလို့ဒီသိမ်မွေ့တဲ့လေလေးကိုမတွေ့တာပဲတတိတမာရီပညာအားကောင်းတာဒီသိမ်မွေ့တဲ့လေလေးကပြန်တွေ့မှာပဲအဲ့ဒီလိုဆင်ញင်ဆင်ញင်ပြီးတော့အတိလေးကိုဒီညာဘက်နှာခေါင်းကကိုအာတန်နဲ့ပဲပေါ့ဒီညာဘက်နှာခေါင်းကသို့မဟုတ်ဘယ်ဘက်နှာခေါင်းကကတ်တာကတ်ပြီးကြည့် ကက်ကြီးနေတိမ်တိမ်မူးဝဲတွေပြန်တွေးလိုက်အဲ့ဒီတိမ်တိမ်မူးဝဲလေးလေးတွေးလိုက်အဲ့ဒီတိမ်တိမ်မူးဝဲလေးလေးပဲအတိလေးကက်ကြီးအောင်မယ်ဝင်လေထွက်လေလာလုံးလုံးမြောက်တိတ်တိမ်မွေ့နေတာအတိလေးကက်ကြီးသိနေုံလောက်ဆုံးလုံးလောက်အဲ့ဒါအကြိုက်ကြည့်လို့ကောင်းဒီမှာအဲ့ဒီအခြေအနေမျိုးရောက်တဲ့ယောဂီမျိုးဆိုဘုန်းကြီးတို့ပုံဝင်နေပြောရရင်တော့နမိတ်ပေါ်ကနေမှဒီဝင်လေထွက်လေပျောက်တတ်တယ် အဲကိုကထပ်ပြီးလှုပ်ရှူလိုက်ရင်အဲတမာရီနေနဲ့ပြုတ်ကျသွားရင်နမိတ်ကလည်းပေါ်မလာတော့အဲအဲ့ဒါပြဿနာတက်တတ်တယ်နော်မမျော်လဲမမျော်နဲ့ကိုယ့်အလုပ်ကဒါကိုသိအောင်လုပ်ဖို့ဒါကိုသိအောင်ဘယ်လိုကျင့်မလဲတိမ်မွေ့သွားဘယ်လိုလုပ်မလဲမလုပ်တိုင်းကမ္မထာဆရာမေးပေါ့နော်ဒါလေးအဲ့ဒါလေးမှတ်ထားဖို့ပါနောက်တစ်ခုကအာနာပါနာအထုတ်ရင်လည်းတချို့ကခန္ဓာကိုယ်တအားလှုပ်တာရှူချက်ရှူချက်ဒီလိုလှုပ်တော့တာပဲဘေးက ဟိုဝင်လေထွက်တယ်လားခက်ကြညာခန္ဓာကလည်းလှုပ် तू ကအဲ့လိုလှုပ်ပြီးရှုမှတာရတာရှိတယ်တော့ရှိတယ်ရှုမှတ်နေတဲ့အချိန်တချို့ဆရာတွေကလည်းဒီလိုလှုပ်နေတာကိုတရားရပြီလို့ပြောလိုက်တော့ပိုသဘောကျတော့ဗျာရှုချက်ရှုချက်ရှုချက်နဲ့ဒီလိုလှုပ်တတ်တယ်တကယ်တမ်းကျတော့အဲ့ဒါမဟုတ်ဘူးဗျာဘုန်းကြီးစာနဲ့ပြောမယ်နော်ဒီလိုပြောလိုက်ရင်အဲ့ဒီလိုသတ်မှတ်ထားတဲ့ဆရာသမားတွေကဘုန်းကြီးတို့အပြစ်မြင်လိုက်ပြီဘုရားကမဟာဝဂတန်ယုတ် နေရာ83မှာဗာမိတ်ထားလဲအာနာပါနရှုမှတ်တဲ့ပုဂ္ဂိုလ်များဟာဒီလိုရှုရှက်ခန္ဓာကိုယ်ကြီးတုံလှုပ်နေတာမျိုးလက်တွေလှုပ်နေတာမျိုးကိုယ်လှုပ်နေတာမျိုးခြေထောက်တွေလှုပ်တာမျိုးဒါကတရားရတာမဟုတ်ဘူးတရားကြောင့်ဖြစ်တာမှန်တယ်တရားရှုမှတ်ခြင်းကြောင့်ဒီလိုတွေဖြစ်တာဖြစ်တတ်ပါတရားကြောင့်ဖြစ်တာဒါကိုငြိမ်သွားအောင်လုပ်မယ်အနာပါနရဲ့သဘာဝကအထုတ်ရင်ခန္ဓာကိုယ် ပါဠိလေးဖတ်ပြမယ်နော်နေဝကာယတအေဇိတတံဝါဟောဒီဖန်ဒီတတံဝါအာနာပါနအထုတ်တဲ့ပုဂ္ဂိုလ်အဲ့ဒီလိုခန္ဓာကိုယ်ရွေရှားတာတုံလောက်တာမဖြစ်ဘူးဖရာတရားဟောသွားတုံလောက်တာရွေရှားတာဖြစ်နေတာလမ်းကြောင်းမမှန်ဘူးဒါကိုတဲ့အောင်လုပ်ပြန်နောက်တစ်ခုကဗာမေနစိတ်တတခန္ဓာကိုယ်တုံလောက်တာရွေရှားတာမဖြစ်ဘူးစိတ်ကလည်းတုံလောက်မှုမဖြစ်ဘူးအနာပါနအထုတ်တဲ့ပုဂ္ဂိုလ်ဒါလေးမှတ်ထား နောက်တစ်ချက်ဗုဒ္ဓဆက်မင်းလေနေဝကာယောနာကိလမတိနာဆက်ခုနီအနာဘာနာအထုတ်တဲ့ဘောခန္ဓာကိုယ်မပင်မမှုလေခန္ဓာကိုယ်ပင်မနေရတာမှားနေလေနော်ဘုန်းကြီးတို့ဒီဓကမထံတို့ဘာလို့ကြာဦးနေ့ကပြောခဲ့တယ်စာလေးတော့ဖတ်ပြခဲ့ပါဓကမထအထုတ်ရင်လေတပတ်လောက်စာခန္ဓာကိုယ်ရိုက်ချေထားသလိုနေတာတော်တော်ပင်ပန်းတယ်ဒီအာနာပါနာကြတော့လေဘလို့အထုတ်အထုတ်မပင်ပန်းဘူး င်မနဲ့ဆိုရင်ကသူနီးမနေလို့ဒီမှာဘုရားမိန့်ထားတာအမခန္ဓာနေဝကာယော နာကိလမတိခန္ဓာကိုယ်မပင်မဘူးနာစခုနီကိလမတိမျက်စိလည်းမပင်မဘူးဒီခုလိုရှိရပေါ့တချို့ကဒီနေကိုတိမ်မွေ့တော့ကဒီမျက်လုံးကြီးကဒီလိုစိုက်ကြည့်တယ်အဲ့ဒါတော့ပင်မနေအဲ့ဒါမကြည့်တတ်လို့ပင်မနေနော်အဲ့လိုကြည့်ရမှာကိုတခုကမျက်လုံးနဲ့ဖွင့်ကြည့်လို့ကြည့်ရမှာအားရတာကိုတိမ်မွေ့သွားတဲ့ခါလေးအဲ့ဒါသတိထားလိုက်နော်တခါတလေကျရင်ဒီ တိမ်မွေးတာမတွေ့တဲ့ကြောင်ဒီဟာတွေတင်းနေတတ်တယ်မျက်လုံးကမျက်လုံးနဲ့ဆိုင်ကြည့်မျက်လုံးတင်းနေတတ်တယ်အဲ့ခါကျဒီဟာပြန်လျှော့လျှော့ပြီးအတိလေးကကြည့်အဲ့လိုမှတ်တာနော်နောက်တစ်ခုဘာမိတ်လဲဆိုဘုရားကအနုပါရာယစေမေအာတဝိစိတ်တံဝိမု ක්ති ဒီအနာဘာနာမှတ်တဲ့ပုဂ္ဂိုလ်ဆွဲလမ်းမှုတွေငြိမ့်ပြီးကင်းနေတယ်နော်ဆွဲလမ်းမှုတွေတွေ့တာမှုတွေဒါလည်းမှတ်တာတခြားကမ္ဘာနဲ့မတူဘူး ပြီးတော့မှအာသောတရားတွေကလွတ်မြောက်နိုင်တယ်။ဒါအာနာမနာအထုတ်တဲ့ပုဂ္ဂိုလ်ကဘုန်းကြီးတို့ကပ္ပထန်ဆရာများအားပေးမမှားတဲ့ခန္ဓာကိုယ်လုံနေတရားရတယ်လို့သွားပြောလိုက်တဲ့ခါကျဟာသူကလည်းလို့ဟိုယောဂီကလည်းလို့ဒီယောဂီကလည်းအကုန်လုံးလှုပ်နေကြအလှုပ်ပြိုင်ပွဲလို့ပြိုင်တယ်နော်အဲ့ဒါမျိုးဖြစ်တတ်တယ်ဒါလေးတတိထားပါဒါလည်းအခက်အခဲတစ်ခုပေါ့ဗျာနောက်တစ်ခုကျတော့အခက်အခဲကဘာကြုံနိုင်သေးလဲဆိုဝီရိယလွန်ကဲနေလည်း အခက်အခဲတစ်ခုကြုံလာတယ်ဝီရိယလွန်ခဲ့တယ်ဆိုတော့ဘယ်လိုဖြစ်လဲဆိုတော့ဥပမာတရားထုတ်ကြပြီဆိုရင်တချို့ကဂျာလာရထုတ်တာလေခုမှအထုတ်တာမဟုတ်အထုတ်တဲ့အခါကျတော့သူသမားကြီးအကောင်နမိတ်တရားပေါ်နေပေါ့အာကိုမှသူများလျှောက်တာနားတော့ငါမှဘာမှလည်းမပေါ်သေးဘူးငါကအထုတ်တာ၁၀ရက်ရှိပြီနှစ်ပတ်ရှိပြီအဲဒီမှာသူကဘာဖြစ်လာလဲဆိုတော့ရက်တို့တရားစခန်းမှာပေါ့ဗျာသူကမြန်မြန်ရကျင်တာသူများရသလိုရကျင်တာ သူများလောက်တာကြားလာပြီခုမှလောက်တာမဟုတ်တာပြီးတော့ဘာလို့လဲဒီချက်ပတ်မှာအပြင်းထန်ချတော့တာအဖိုးကြီးတို့ငငယ်ကလှုပ်ခုတယ်အဲ့လိုကြီးလှုပ်တာတရားရလို့မှုနဲ့လို့မရဘူးအဲ့လိုပြင်းပြင်းထန်ထန်ချလေးလေးနောက်ကျောတွေတက်ဂုံကျောတွေတင်းလေးလေးအာအဲ့မှာရှုပ်ကမျက်စိနဲ့အာယုအတူအတင်းစီးစားကြည့်လေးလေးအာမျက်စိတွေလည်းတကညောင်းမျက်ခုံးတွေလည်းအောင်ဒါကြည့်နေမှမှန်တာအဲ့ဒီလိုဖြစ်လာရင် စိတ်ကိုလျှော့ချပေးပါနော်တေးနေရာတွေလျှော့ချပေးရဝင်လေထွက်လေကိုအတိလေးကပ်နော်တတိကအောင်လုံးမှာဆိုရတာဒီအတိလေးကပ်ပြီးရှုနေအောင်ပါပဲမျက်စိဖွင့်ပြီးဒီလိုစိုက်ကြည့်လို့မကြည့်အောင်နော်တက်တော့တက်တာလေးလေးမှကပ်ကြည့်ပေါ့နော်ဟိုတခါတလေချိုးကြဒီနှာခေါင်းရိုးတွေတင်းနေတာတွေပါဖြစ်တယ်အဲ့ဒါပါလဲဆိုတော့ရှုသိစိတ်ကိုဒီနှာခေါင်းအတွင်းကိုဝင်သွားတဲ့လေနောက်လိုက်ကြည့်တတ်တယ် လိုက်ကြည့်လိုက်ဒီနှာခေါင်းရိုးတွေပါတင်းနေတာတယ်အကွက်ကိုချိန်တော့ဟိုဟိုမလျှောက်လို့ရှိရင်ဘုန်းကြီးကလည်းမသိဘူးယောဂီကတရားစစ်မှအရာတွေသိရတယ်တရားစစ်တော့ခဏတစ်ပြုတ်နဲ့မသိဘူးမေးနိုင်မှသိချို့ယောဂီကလည်းမလျှောက်တတ်တော့မလျှောက်ဘူးတေချာစစ်မေးတဲ့အခါမှာပေါ်အဲလိုလေးကိုအတွင်းထဲထိမလိုက်နဲ့နော်ကိုယ်စိတ်ကနှာသီးဝမှာပဲအသာလေးကတ်ထားပေါ့နော်ဘုန်းကြီးတို့ဟိုလွှတ်ဆွဲတဲ့ဥမာလေးမှတ်ထားနော်ဒီလွှတ်တိုက်တဲ့ခါကျတော့ လွှာကြီးဒီဘက်ထွက်သွားဘူးကြည့်စရာမလိုလွှာထိတဲ့နေရာလေးကြည့်ရဒီဒီဘက်ဆွဲလဲလွှာဒီဘက်ရှည်ရှည်ဒီလေကအတွင်းနဲ့ရှည်ရှည်ဝင်သွားအဲ့ဒီနောက်လိုက်ဆံပြီးဒီထိတဲ့နေရာလေးဒါဆောင်ကြည့်ထွက်သွားတယ်လွှာဒီဘက်ဆွဲသလိုပဲအဲ့ဒီနောက်ကြီးလွှာကြီးတဆုံးကိုလိုက်ဆံမလို့လွှာထိတဲ့နေရာလေးဒါလေးကြည့်ဒါကတော့လေမသိမှဆိုလို့ဘုန်းကြီးတို့ညွှန်ရတာတကယ်တမ်းကျတော့ထိတဲ့နေရာတော့ဗရာဏမကြဘူးလေကိုတက်တက်ကြည့်တာ လေကိုတတ်တတ်ကြည့်တယ်လို့မှတ်တာထိတဲ့နေရာအဆိုင်ပူရာအေးတာတောင်းတာတင်းတာတွေသိနေတဲ့ခါကြရင်လည်းအဆင်မပြေပြန်ဘူးပေါ့ဗျာပြီးတော့မှတ်ထားဖို့ရကနှုတ်ခမ်းတွေတင်းတာနဖူးကြောတွေတင်းတာခေါင်းတွေတင်းနေတာအဲ့ဒါပါလေအာယုစိုက်လွန်အချင်းတင်းတတ်တယ်နော်အာယုတိတ်မဆိုင်နဲ့အဲ့ဒါတွေဥပ္ပခါပြုပြီးဒီလေလေးမှာပဲဒါလေးကတ်ကြည့်အဲ့ဒါသူ့အတူလိုလိုပြေလျော့သွားတယ် အဲ့ဒီကမပြေတော့ဒါကြုံတယ်နော်အဲ့ဒါအတွက်စိတ်မပြတ်နဲ့လူတိုင်းဖြစ်တယ်ခွင်းတို့လည်းဖြစ်ခဲ့မှုတယ်ညာသောအပြင်ဘုန်းကြီးတို့တရားထုတ်တဲ့ပုံကိုယ်တွေကဘယ်လိုခါမျိုးတွေအခက်အခဲတွေကြုံတာသိလဲဆိုတော့ညပိုင်းချိန်အဲ့ကြဝီရိယအာနေကိုရီးယားဝီရိယလွန်ကဲလို့တင်းတာတွေတောင်းတာတွေဖြစ်တယ်။ဒါဝီရိယအာနေတဲ့ကဘာဖြစ်လဲ။ခေါင်းငိုက်ဆက်ကြိုက်တငက်တငိမ့်ငိမ့်နဲ့မှတ်တာဝင်။ခေါင်းတစ်ဆက်ဆက်နဲ့အင်းငိုက်တာပေါ့။နော်။ အဲပြင်းအိမ်ငိုက်လာပြင်းလာညင်းငွေလာအဲ့ဒီလိုစိတ်ပြက်လာညင်းငွေလာဖြစ်တယ်နော်ဘုန်းကြီးလည်းဒီညာပိုင်းနေပါလေဆိုရင်ယောဂီတို့နဲ့တူမှတ်နေပြီဆိုအိတ်ချင်လာပြီဆိုအဲ့ဒါကြီးသွားပြီးမမှတ်တော့အိတ်ချင်တဲ့စိတ်ကိုမနိုင်ဘူးဒီညာပိုင်းကခန္ဓာကိုယ်လည်းပင်ပန်းစိတ်ကလည်းပင်ပန်းတော့ပင်ပန်းတဲ့ချိန်ကာလမျိုးဆိုရင်ဘုရားနုတိပြောင်းမှာဘုရားနုတိပြောင်းမှာစိတ်ကကြည်လင်လွယ်တယ် ပြီးတော့ကြည်လင်းလာပြီဆိုမှငကုတ်ကပ္ပထမဖြစ်သွားဒါဖို့ညာဘက်မှာဗုဒ္ဓနုပတိကြမှတ်တယ်အဓိကဘုန်းကြီးမနေ့တနေ့ကပြောခဲ့တယ်တရားထုတ်တယ်ဆိုတာကဘာလဲဆိုကိုယ်စိတ်ထဲကိုယ်မှာမကောင်းတဲ့ကိုယ်မူရာတွေမဖြစ်ဖို့မကောင်းတဲ့နှုတ်မူရာတွေမဖြစ်ဖို့မကောင်းတဲ့စိတ်မဖြစ်ဖို့ရည်ကြည်တာတမ္ထမမဝိပဿနာမမဒီလိုမဟုတ်ဘူးဝိပဿနာမပါရလောဘတွေဝင်နေဒေါသတွေဝင်နေမကြိုက်ဘူးဗျာအဲ့ဒါလေနော် တမ္ပတမှတ်တယ်လောဘတွေထိန်းနိုင်တယ်ဒေါသတွေထိန်းနိုင်ဒါကောင်းတာပဲအဲ့ဒါမျိုးမှတ်တာဝိပဿနာမှတ်ပါရဲ့အိမ်ငိုက်ခေါင်းတငိမ့်ငိမ့်နဲ့ငိုက်တယ်ဘာလို့လို့ဌိနမိတာဝင်တာဌိနမိတာဆိုအကုသိုလ်စိတ်ပဲအဲ့ဒီလိုဝင်မဲ့ဇာဘာလို့လဲဖရာကုံတော်ပြောင်းမှာဖရာကုံတော်ပြောင်းမှာစိတ်တောင်ကြည်လင်းလာကြည်လင်းလာပြီးတော့အရင်အတိတ်ဘဝကဖရာနဲ့ကြုံခဲ့ဘူးဆိုတော့ဖရာတော်ပြန်တွေ့နိုင်သေးနော်ဒီခါလေးဘုန်းကြီးတို့ ဟိုဆရာသမားတစ်ပါးပေါ့ဗျာသူကတော့ဒီဇန်ပိုင်းနေသွားတော့အဲ့လိုသူတို့အတန်းဝိုင်းမှာတော့ဖျားဖူးလို့ပုံကိုယ်များဇန်နမိတ်နဲ့ဆိုတော့ဟဲ့တော့အဲ့ဒီမှာဘုန်းကြီးသူတေသနာသဘောမျိုးနဲ့ပြောလိုက်လေးလာဘူးပါတယ်အဲ့ရကံထမ်းဆရာလေးလိုက်ဖျားဖူးတဲ့ပုံကိုယ်ကြီးမေးဘူးလားကံထမ်းဆရာလေးဖះသင်္ကန်းရောင်ဘာရောင်လဲဘုဒီဘုန်းကြီးတို့လည်းလောကမှာသင်္ကန်းရောင်ပြဿနာတက်နေရှိတယ် အချို့ဆရာတော်ကြီးကအညိုမဲကြီးတွေဝတ်တယ်ဒါတော့မျိုးစုံပေါ့ချိုးဆရာတော်ဝါဝါဝတ်ချိုးဆရာတော်မျိုးစုံဝတ်ကြပါအခုကျော်နီညိုချိုးရနီရောအဲ့ဒါနဲ့ဘုန်းကြီးအဲ့ဒီလိုက်မေးတယ်တော်တော်များများအတန်ထွက်တာတော့အဝါရောင်လို့ထွက်ထိုင်းထိုင်းသင်္ကန်းရောင်မျိုးဖရာသင်္ကန်းအဝါရောင်ဓာတ်ရိုက်အရင်အတိတ်ဘဝကဖရာရှိရင်ခါတော့အဲ့မှာလူဖြစ်ခဲ့ပဲတွေ့ခဲ့ဘူးပါဆိုပြန်တွေ့ရတတ်တယ် ကိုကပါမီရှိခုနသမารီအားကောင်းလာပြန်မြင်တယ်နော်မျောတော့မလုံးနဲ့ကိုကပါပါမီရရှိလားမရှိလားမသိပဲနဲ့မျောလုံးနေမျောလုံးနေလည်းမရဘူးသူကသူမြင်ဘူးဖိုးဘူးတယ်ဆိုရင်တွေ့ကိုတွေ့တယ်။အဲအဲ့ဒါတော့ဘုဒ္ဓရာအနေနဲ့ပြောတော့ဗော။ဒီဝိရိယအနေနဲ့လို့ခုနကအိတ်ချင်တဲ့စိတ်ဝင်လာရင်ဗုဒ္ဓလူတိပြောင်းမှမယ်။လိုလဲရတယ်။တကယ်လို့အဲ့ဒါမကြိုက်ဘူးဆိုရင်မရဏတ္တိသေခြင်းတရားကိုပြောင်းမှ။ နော်သိခြင်းတရားလည်းဘုန်းကြီးတို့မသိရသေးဘူးဒါလည်းရှုပြီးသိမေးပါမယ်နော်သိခြင်းတရားတော့ဆင်ញင်တဲ့နည်းနော်ဘုန်းကြီးတို့သိခြင်းတရားဆင်ញင်တာမန်သိခြင်းတရားဆင်ញင်အောင်မဟုတ်ဟောတရားလက်လို့တတိလက်လို့နဲ့သိသွားရင်ငါတော့ပယ်လေးပုံရောက်နိုင်တာပဲဒီဘဝမဒီဘဝရောက်ရင်ဆင်းရဲဒုက္ခတွေပိုးခံစားလိုက်ဒီဘဝလွတ်အောင်တော့ငါကြိုးစားမှဖြစ်မှာပဲအဲ့လိုသိပြီးရတော့ခံစားမဲ့ အခြေအနေမျိုးတောင်လိုက်ဆင်ခြင်စဉ်းစားခိုင်းတယ်အဲ့ဒီခါကျရင်ဒီအချင်းခံပြီးတဲ့စိတ်ကပျောက်သွားတတ်တယ်မျက်စိကြီးသေပေးကြောက်တော့လေသေပေးကြောက်ကြောက်အောင်ဆင်ခြင်ရတယ်ဟုတ်တရိษံဘွားရောက်ပိုင်းငါတို့ဒီတဲ့နေကြတဲ့ပုံဘွားရောက်တော့မှာပဲအဲ့ဒီလိုနဲ့စူးစမ်းထုတ်ဒါဝီရိယနဲ့ပတ်သက်တာပေါ့နော်ဝီရိယနဲ့တမာရိယတွဲနေတယ်တမာရိလွန်ကဲခြင်းကြောင့်တမာရိအားနေတာတို့တမာရိလွန်ကဲနေလည်းပဲ ဒါကအခက်ခဲဖြစ်တာပါတမာရီအားနဲ့နေဗာပြစိတ်တွေပြန်လဲတော့ဝီရိယအကောင်အဲ့ဒီလိုဖြစ်လာရင်စိတ်တွေပြန်လဲအတိတ်ကတွေနဲ့တွေ့ဟာငါဘယ်တော့မှဘယ်နေရာမှာသွားထုတ်တာဘယ်လိုဖြစ်ခဲ့တော့အခုဖြစ်လည်းမဖြစ်သေးဘူးဆိုဟိုအတိတ်ကပြန်တွေးနေတယ်အဲ့ဒီအတိတ်တွေးကိုရအောင် ရှုဟောနောက်နောက်ငါဒါမျိုးတွေးမှတွေးပါဦးမလားအနာကတွေးလဲဝင်တတ်တယ်အတိတ်တွေးတဲ့နာကတွေးတဲ့ရအောင်ရှုပြီးမှပြစ္ဆုတ်ပံတွေးဘူးပြစ္ဆုတ်ပံအာယုံမှတ်တယ် နော်အဲ့ဒါလည်းမှတ်တာတမာရီအားနည်းနိုင်ဝိရိယအကောင်ဝိရိယအကောင်ပြန့်လွင့်မှုတွေဖြစ်တတ်တယ်အဲ့ဒီခါကျရင်နော်ခုနလိုအတွေ့အအောင်တွေရောက်မှတ်မှတ်ပြီးမှကိုရှုမှတ်နေကြကမ္မဋ္ဌာန်းကိုသွားကဝိရိယလွန်ဝိရိယအားနည်းပြီးတမာရီလွန်ခဲ့နေခုနတည်းပဲအိတ်ချင်တဲ့စိတ်တွေဝင်တတ်တယ်ဒါကြီးတဲ့နေတိုင်းမှတ်နေတော့ညှိငွေလာတော့ဗျပြင်းလာတော့အဲ့ဒီခါကျရင်လည်း နော်ဒီခါလေးမှန်ရင်မှန်ရင်လည်းညီငွေပြင်းပြီးအိပ်ပျော်သွားတတ်တယ်အိပ်ပျော်လဲအိပ်တာအိပ်လိုက်ပါအေးဝါမှာထမှကိုဒါပဲရှိတာဒီခါဒီခါအဲ့ဒီမိကလည်းငိုက်ပြီးတော့ခါမှာပြန်တရိရတဲ့ခါမှာမှတ်လို့ကောင်းတာရှိသေးတယ်အဲ့ဒါကြောင့်အိပ်လိုက်ပြောမှန်ရင်လည်းအိပ်ပျော်သွားတာမျိုးတွေရှိတတ်တယ်စိတ်ပြတ်စရာမရှိဘူးနော်ဒါလူတိုင်းဖြစ်တယ်နောက်တစ်ခုတော့ဗာလဲဆိုတတ္တာအာနေပြီပညာများနေတယ် တရားတရားအားနဲ့အသိဉာဏ်ကများနေ။ဉာဏ်များသောအပြင်ဘုန်းကြီးတို့ဘုန်းကြီးတွေတို့ပညာတတ်ပုဂ္ဂိုလ်တွေစာဖတ်များတဲ့ပုဂ္ဂိုလ်တွေအဲ့လိုမျိုးပုဂ္ဂိုလ်တွေဖြစ်တတ်တယ်။နော်။ဒီယုံကြည်မှုအားနည်းလာရင်ယုံကြည်ချက်နဲ့အလုပ်လုပ်ရမယ်။ဒီတရားအလုပ်တွေပါလုပ်ကိုခဲရင်လည်းဗျာ။လုပ်ရင်လည်း तू ကဝေဖန်နေတာစီစစ်နေတာ။ငါဒီဘုန်းကြီးပြောတာစာနဲ့ပေနဲ့မကိုက်ပါဘူး။ तू လုပ်နေမဟုတ်သေးပါဘူး။ဟုတ်မှာဟုတ်ပါရဲ့လား။ သူကလက်တွေ့မှာထုတ်တာဟုတ်လားဟုတ်ရလားဒီလိုဝေဘာနေတာစီစက်နေတာဒါမျိုးတွေလည်းဖြစ်တယ်စာဖတ်ထားရင်ငါစာဖတ်တာဘယ်လိုငါစာရက်တွေ့တာဒီလိုပါဒီဘုန်းကြီးကပြောနေတာဒီမျိုးပါလားစာပေတာနဲ့လည်းထောက်တယ်နော်နော်ဘုန်းကြီးတို့ဒီပညာတတ်တဲ့ဗုဒ္ဓဘာသာစာပေတွေတတ်ထားတဲ့ပုဂ္ဂိုလ်ကြကိုတတ်ထားပိစံနဲ့ထောက်တာဒီဘုန်းကြီးဟောတာမှားလားမှားလားဒီလက်တွေ့လုပ်ငန်းစဉ်ကိုမလေ့လာသူ့ရဲ့အမှားအမှန်ကိုဝေဖန်ထောက် အဲ့ဒီလိုဝေဖန်ထောက်ဆနေလေအဲ့ဒီပုဂ္ဂိုလ်တရားမရပါဘူးပညာတွေလွန်ကဲနေတဲ့အတွက်ဝေဖန်မှုစီစဲမှုတွေနဲ့အချိန်ကုန်နေတတ်တယ်ဒါသတိထားမယ်နော်ဘုန်းကြီးတို့လောကမှာကိုယ်မမြင်နိုင်မတွေ့နိုင်မရှိဘူးလို့မဖြစ်နိုင်ဘူးလို့ပြောရမယ့်အရာတွေအများကြီးရှိတယ်နော်ဥပမာဘုန်းကြီးတို့လေထဲမှာပိုးရှိတယ်ရေထဲမှာပိုးရှိတယ်ပကတိမျက်စိနဲ့ကြည့်တော့မမြင်ပါဘူးဗျနော်ရေထဲမှာပိုးသိခြင်းရင်ဗာလဲဒကာကြီးတို့ဆိုပိုးသိတော့ ဒီဟာဆောင်းကြီးတွေသူတေသနာလုပ်တဲ့ဆောင်းကြီး microscope နဲ့တရားကြည့်မြင်နိုင်တာပဲရေထဲမှာပုံရှိတယ်လေထဲမှာပုံရှိတယ်ဒီတိုင်းပဲဘုန်းကြီးတို့တရားထုတ်တဲ့ကဉာဏ်မျက်စိနဲ့မြင်နိုင်တဲ့ဝိပဿနာဉာဏ်တွေပေါ့ဗျာယုံနာတဘာဝတွေသို့မဟုတ်ဇံမျက်စိနဲ့မြင်နိုင်တဲ့ဇံတရားတွေရှိတယ်ဗျာအဲ့ဒါကတော့လောက်ကြည့်မှသိတယ်မလောက်ဘဲနဲ့ထိုင်းဝေပန်လို့တော့ဘာရအောင်နီလန်းနေရှိတယ် ဇံရခြင်းကဇံရသွားရတဲ့နီလန်းနေရှိတယ်ဒီနေ့တော့မှဒီဆုံးကလာတဲ့လူတွေကသူတို့ရှောက်ပါတချို့တွေကမဟာကြီးတွေကြတော့ဘုန်းကြီးတို့တက္ကသိုလ်လေးဇံပိုင်းတွေပြောတယ်ပေါ့ဗျာနားမလည်ဘူးအဲ့လိုမျိုးတွေဖြစ်ကြဟုတ်တယ်လို့ကိုမလုပ်ဘူးရင်တော့နားလည်ဖို့ခက်တယ်ဒါပေမဲ့ဘုန်းကြီးတို့ကသူတယောက်တည်းကြည်ပြောတာမဟုတ်အကုန်လုံးပြောရတာသင်တန်းကြတော့ဒီတစ်တုပ်လုံးသင်ရတယ်အကုန်လုံးပြည့်စုံ တကယ်လို့ကိုကအာမထိုးဘူးလဲတိခံမီနာထောင်ဘာဖြစ်လို့လဲဘုရားဇံပိုင်းတွေအများကြီးဟောထားတယ်ကဲဇံပိုင်းအကြောင်းအရာတွေဘုန်းကြီးတစ်ပါးဟောလာပြီဆိုကိုကအဲ့တော့မနာမလို့ဖြစ်နေပိတ်ထားမလို့ဖြစ်နေမဟုတ်ဘူးနော်နည်းနည်းနည်းနည်းလေးလာတာနောက်တော့ဒီပြေတိလာပရိသတ်သမုပ္ပါလို့ပေါ့လေးလာပါများတော့တိလာသလိုပဲဖြည်းဖြည်းချင်းလေးလာနောက်ကြကိုလုံနိုင်တယ်လုံပေါ့မလုံနိုင်တယ်ဩဇံဆိုတာဒါပဲဆိုတော့သိထားဖို့လိုတယ်သိမထားရင် အမားတွေဟောတဲ့ခါကပြဿနာတက်တတ်တယ်တချို့ဆရာတော်တွေတွေ့ပါတယ်ဘုန်းကြီးတို့ဒီခါကျဘုန်းကြီးတို့တဲ့အသက်ကြီးတဲ့ခါကျဘာမှမပြောလို့အိမ်ဒီပါဆွမ်းစားသွားတယ်တနေရာမှာတရားဝဲတွေဟောတယ်ချို့ကြဒီဇံပိုင်းတွေတေချာမလေးလာဘူးထားတဲ့ခါကျဘာဖြစ်လဲဆိုဗုဒ္ဓနုတ္တိတို့ဒီမရဏတတိတို့အာဗုဒ္ဓနုတိဘွားရင်လည်းဇံရတာပဲဒီလိုပြောချလိုက်တာမရဘူးပြတကယ်တမ်းကျဗုဒ္ဓနုတိဘွားအောင်အဲ့ဒါမှတ်ထားဘူး အဲ့တော့ကိုကဘုန်းကြီးကပြောတယ်ဆိုဟုတ်မှနေမရဘူးဓကမထံဘွားုံနဲ့လည်းဇမ်းမရဘူးအဲ့တော့ဟိုကပြောလိုက်ရင်ခေါ်လိုက်ရင်ဟုတ်မှသွားတယ်အဲ့မှာလွဲတော့တာဒါမျိုးတွေပေါ့အဲ့ဒါပါလေကိုကအခြေခံကြကြလေးလာမတော့တော့ဒါတွေသူများပြောသမျှယုံတော့တာအဲ့တော့ဒါလေးတွေသိဖို့အတွက်တစ်ခါတလေလေ့လာထားဖို့လိုတယ်အဲ့တော့တရားတရားအားနည်းပြီးတော့ပညာအားများနေလည်းပဲ အလုံးမှာအနှောက်အယှက်ခက်ခဲပြဘာဘာကြောင့်မလဲဝေဖန်မှုတွေစီစဉ်မှုတွေများနေတဲ့အတွက်အနှောက်အယှက်ဖြစ်တတ်တယ်။တခါဘာဖြစ်တတ်လဲဆိုပညာအားနည်းပြီးတရားတရားအားကောင်းနေပြန်တယ်။အဲ့လိုဘယ်လိုဖြစ်လဲဆိုသူကအသိဉာဏ်မပါတဲ့ယုံကြည်မှုတွေအားကောင်းနေတယ်။အပြောကောင်းယုံလိုက်တာပေါ့ဗျာ။ဒီပုဂ္ဂိုလ်ကကြီးညိုစရာကောင်းယုံလိုက်တာဒါမျိုးတွေပေါ့။အကုစရာအာအများအထင်ကြီးတဲ့လေးစားတယ်ဆိုကိုကလည်းအကုလိုက်တာ။ ကိုကိုယ်တိုင်အမှားမှာကောင်းဆိုကြောင်းကျိုးအပြစ်ကင်းမကင်းမဆုံးဖြတ်နိုင်တော့မစစ်စစ်နိုင်တော့စစ်စစ်ရမယ်နော်ဒီနေ့ဘုန်းကြီးပြောတဲ့တရားတွေကိုလည်းအားနာစရာမလိုဘူးဝိပါစစ်စစ်လက်တွေ့အားထုတ်ကြည့်မှန်မှယူမမှန်ရင်မယူနဲ့ဘုရားကဓာတုတုတ်တုတ်မှာဓာတ်လိုက်ပြောသွားတယ်နော်ဘုန်းကြီးပြောတိုင်းမျက်စိမြင်နားပဲယုံစရာမလိုလက်တွေ့ကြင့်ကြည့်လက်တွေ့ကြင့်ပြီးမှလက်ခံတချို့က ဟောဒီဘုန်းကြီးကကမ္မဋ္ဌာန်းဆရာပဲပြောရင်ယုံလိုက်တာဒီဘုန်းကြီးကနာမည်ကြီးတဲ့ဘုန်းကြီးပဲလက်ခံလိုက်တရားဒီဟာမထေကြီးပဲမထေကြီးကပြောနေလက်ခံလိုက်တာအများကြီးပဲဘုန်းကြီးတို့တန်ခါလောကချင်းချင်းကိုသိတယ်ကျိုးရတယ်မှားနေဘုန်းကြီးချင်းချင်းဟောနေဒါပေမဲ့မပြောပါကိုကပြောရမယ့်လုပ်လည်းမဟုတ်ဝေဖန်ရမယ့်လုပ်လည်းမဟုတ်ပြီးတော့မှတ်ထားပါကမ္မဋ္ဌာန်းအထုတ်ရင်ကမ္မဋ္ဌာန်းအယုံမှာတတိလေးကပ်လာရင် ဘာတွေဖြစ်လာလဲဆိုပီတိပတ္တိဖြစ်လာအဲ့မှာနှစ်သက်သဘောကြလာအဲ့ကြတရားတရားတွေအကောင်းလာအကောင်းလာတဲ့ခါကျတော့ကိုလို့ရမယ်ဝိပဿနာသုံးဖို့သမထလုံးမှာဆက်မအထုတ်ဘူးသူကဘာပြောလဲဆိုဒီတဲ့ကောင်းတာတွေချမ်းသာတွေမျောနေတတ်တယ်ပြီးတော့သူတို့တွေ့ကြုံတဲ့ဒီပိဋိပတ်တိတွေ့ကြုံလေးတွေကိုတရားမထုတ်ပြီးဆွေမျိုးသားချင်းတွေမိဘတွေဆရာသမားသွားစိတ်ကရောက်ပြီးတော့သူတို့ကိုရိတ်တာဆွဲခေါ်နေတာလို့ တိုက်တွန်းနေတာတွေအဲ့ဒါမျိုးတွေသွားဖြစ်တတ်တယ်တရားတရားအကောင်းတဲ့ပုံပေါ့နော်ကိုယ့်အလုပ်ကိုရပ်သွားတတ်တယ်ဒါသတိထားလူဘိုးတွေစိတ်ကူးနေတယ်နော်အဲ့ဒါမျိုးတွေဖြစ်တယ်ကျုံတဲ့တရားတရားတွေတစ်ခါတလေဒီတရားတို့နဲ့ဝိပဿနာဉာဏ်လေးဖြင့်တရားတရားတိတ်ထက်တာနဲ့အဲ့ဒါသတိထားနော်ဥရဗျာဉာဏ်ရှေ့ပိုင်းမှာဆိုရင်တရားတရားတိတ်ထက်တာတအားလူကျင်တာအဲ့ဒါမျိုးကမ္ဘာသားရှားတွေပေါ့အရင်တော့ဘုန်းကြီးတစ်ခါပြောမက်ဆာချူးဆက်မှာသွားပြီးအထုတ်တော့က တို့ဂျာမနီကတကားတယောက်နော်သူသူမဲလူမျိုးပါမယ်နော်သူကဖုံးရို့တွေကြီးညိုပြီးတော့ခေါင်းလှူချင်းတာတစ်ခုခုအတင်းရှောင်တာဘာလို့ခြင်းလဲဗန်တွေဘာလို့ခြင်းလဲသူမိမ့်ဖို့ပဲပြောနေကိုတရားကိုလောက်ပါပြီးမှမဟုတ်ဘူး तू ကကိုကိုလှူချင်းတာခဏခဏပြောနေအဲဒါနဲ့မတတ်နိုင် မင်းလည်းကတုံးနဲ့ငါလည်းကတုံးနဲ့မင်းကောင်းရိတ်တက်တာပဲလူစားရဲ့ကြောင့်မှပဲကျင်းတာသူသူရိတ်နေချအပေါ်ဓာလေးတွေဘုန်းကြီးလည်းလူပါတယ်ဒီမှာဘောက်တော်ဆရာတော်ကြီးသွားဒေါက်တာသူ့ဆရာတော်ကြီးလည်းလူပါတယ်အဲကြောင့်မှကျင်းတာသွားတော့သူကအဲ့လိုသရာတရားတွေထက်တန်တတ်တယ်နော်အဲ့ဒါတတိတာအဲ့ဒီအချိန်ကအဲ့လောက်ရင်းမကြည့်ဘူးနောက်တစ်ချိန်ဘယ်ချင်းလူလူပဲဘုန်းကြီးလူလူရတယ်အားလေးမှတ်တာနော်နောက်ပြီးတော့ဘာတွေဖြစ်တတ်သေးလဲဆိုခက်ခဲရ ဖြစ်ချင်တာတွေလိုချင်တာတွေလွန်ကဲနေလောဘကြီးနေလည်းတရားမရဘူးနော်တရားတွင်ဟာတခုရမယ်တခုဖြစ်ရမယ်မျောလင့်တောင်းတပြီးလောက်ကြတယ်ပြီးတော့မေးသေးတယ်ချိုရဆရာတော်ဒီလိုအားတွင်ဘာဖြစ်မှလဲမေးသေးတယ်အဲသူအဲ့လိုအထူးထူးဆန်းဆန်းဖြစ်စေချင်တာအဲ့လိုမဟုတ်ဘူးနော်အဲ့လိုမျောပြီးမလို့အောင်မျောလေမတွေ့လေပဲနော်မျောလင်းလေမတွေ့လေရခြင်းလေမရမရလေပဲအဲ့ဒါမှတ်တာ ဘာမှမမျောနဲ့ကိုယ်လုပ်ငန်းကအာယုံနဲ့မတ်သိစိတ်တွေကတ်အောင်မှတ်နေဒါပဲနောက်တစ်ခုကမျောလင်းပြီးတော့မျောလင်းတဲ့အတိုင်းဖြစ်မလားတကစိတ်တက်ကြတာစိတ်ပြတ်တယ်ဖြစ်တယ်ဟောမျောလင်းချက်ကြီးနဲ့ထားတော့တယ်ဖြစ်မလားဖြစ်မလားတော့ဘာဖြစ်လဲစိတ်ပြတ်လားစိတ်တက်တယ်ကြာမလုပ်ချင်တော့နော်သူတော်ကောင်းတရားသူတော်ကောင်းတရားတွေဆိုတာကရှုနေအကျိုးကြီးတယ်ကုသိုလ်ဖြစ်ရင်ကုသိုလ်တွေဖြစ်နေတယ်မရှုရင်တော့ဘာမှအကျိုးမရှိဘူးကုသိုလ်မဖြစ်ဘူးပေါ့ အဲ့လိုကိုယ့်အကိုအာတင်တာဒီတရားတွေလုံနေသေးငါမှာကုသိုလ်တွေဖြစ်နေရမယ်အကျိုးတွေရှိနေတာပဲအဲ့လိုအောင်းမိပြီးတော့ခုနစိတ်တက်ကြတာတွေမဖြစ်ဖ ೇನೆ စူးစမ်းအထောက်ပေါ့နောက်တစ်ခုကတော့ဝမ်းမြောက်ဝမ်းသာစိတ်လေးလည်းရှုပြရရှုမှတ်တဲ့ကမ္မနာဒီလိုစိတ်တက်ကြလာတဲ့အခါကျသူတို့ကောင်းစိတ်တွေထားပြီးလို့ဟောတရားရှုမှတ်တယ်ဆိုတာကလူတိုင်းမဖြစ်နိုင်ဘူး င်ပြပေးမဲ့ဆရာလည်းရှိအောင်မှကိုကလည်းတရားအထုတ်ခြင်းနဲ့စိတ်ဆန္ဒလည်းရှိအောင်မှတရားတရားလည်းရှိအောင်မှတရားတရားရှိအောင်တော့ကျမ်းမာရလည်းကောင်းအောင်မှကျမ်းမာရကောင်းအောင်တော့ကျမ်းမာသည့်တိုင်တော့မှသူတို့ကောင်းစိတ်ဓာတ်ရှိမှလို့ဖြစ်တယ်သူတို့ကောင်းစိတ်ဓာတ်မရှိဘုန်းကြီးမလို့ဖြစ်ဟောသူတို့ကောင်းစိတ်ဓာတ်ရှိနေတော့ကိုကဝမ်းသာစိတ်လေးအော်ငါဒီခွင့်ကြီးတွေရတော့အဲ့လိုကျဉ်တ်စိတ်လေးမွေးပြီးဝမ်းသာစိတ်လေးမွေးပြီးရှုကြည့်အဲ့မှာရှုလို့ကောင်းလာတယ် နောက်တစ်ခုကဣရိဣရိယာပုံညီမြောက်ရှုပြရထိုင်ကြီးတဲ့ရှုနေလည်းပဲညောင်းညာကြိုက်ခဲလာဒါကြောင့်မို့ဘုန်းကြီးတို့မခါစားမှာဆိုရင်တော့ရှုကတဲ့တဏှာထိုင်တဏှာဈဉ္ညာလျှောက်တာကောင်းတယ်ဈဉ္ညာလျှောက်တဲ့အချိန်မှာညောင်းတယ်လို့ဆိုပြီးမထိုင်နဲ့မတ်တက်ရပြီးမှတ်နိုင်တကယ်လို့ဣရိယာပုတစ်ခုတည်းရက်ထိုင်မှများပါလေစီဝန်းနေချုပ်လာမယ်စီဝန်းချုပ်လိုက်အပူတွေကံဘုန်းကြီးဖြစ်ဘူးတဲ့အာရှာတွေကွယ်တဖုံတွေပေါ့ငါတင်ပဲ တင်မအောင်မှာအနာတွေတလုံးပြီးတလုံးထွက်ဘာမှဝေရှုလို့မကောင်းအဲ့လိုမျိုးမဖြစ်ရအောင်မှတ်ခါစားတမာရီမရသေးခင်မှာဆိုရင်ဣရိယာပုတ်လေးညီမြောင်ရှုမှတ်ပါထိုင်တဲ့ဣရိယာပုတ်ကြီးမလောက်ပါနဲ့စဉ္ညာလျှောက်ဖို့ခန်းနေကျင့်နေဆိုမတ်တရပြီးမှတ်နိုင်တယ်မတ်တရမှတ်တဲ့ခါကျကတ်မယ်အထာနဲ့ခတ်ဒီလိုခြေတော်လေးချဲထားလို့ပြီးတော့စီကျုပ်ဝမ်းကျုံမဖြစ်အောင်ဘုန်းကြီးကဘာဖြစ်စေချင်လဲဆို ထိုင်းနေတဲ့ချိန်တော့စီဝမ်းသွားမှကြောက်ရင်ဈဉ္ညာလျှောက်တဲ့ချိန်မှာထားထားရင်ဈဉ္ညာလျှောက်တဲ့ရေတောက်စေခြင်းရေတောက်ပေးရေနှွေးကြရေနှွေးပေါ့ရေကြရေပေါ့အဲ့ဒီလိုမှတ်ပေးပြီးတော့ကကြတော့ဒီခုဆောင်းနေအများကြီးပါတော့ပေါ့နော်ဘုန်းကြီးတို့တရားမှတ်တဲ့ပုဂ္ဂိုလ်များကစီဝမ်းမှန်တယ်စီဝမ်းမှန်မှအိတ်ဆောင်းမှန်တယ်နော်စီဝမ်းမှန်မှန်ဘူးဆိုအိတ်ဆောင်းမှန်မှအိတ်ဆောင်းမှန်မှန်တယ်ဟောဒီယောဂီမှတ်နေပုံမှန်မဟုတ်တော့ဘူး နော်ကြောင်သွားတတ်တယ်နော်အဲ့ဒါသတိထားကျိုးဟာဒီစားတော့တာလည်းမမှန်အိတ်ကလည်းမမှန်ဈေးဝမ်းလည်းမသွားအဲ့မှာပြဿနာတွေတက်တော့တာအကြောင်းအဲ့ဒါကိုသတိကိုယ့်ကိုယ်ကြီးဆိုင်နောက်တချို့ဖြစ်တတ်သေးတယ်တချို့ယောဂီတွေကအိမ်မှာနေတဲ့ခါကျတော့မိသားစုကအဆင်မပြေဘူးမိသားစုပြဿနာရှိတယ်လို့ပြပုဂ္ဂိုလ်ရှိသေးတယ်နော်အိမ်တော်ရေးပြဿနာရှိတယ်အလုပ်ပြဿနာရှိတယ် မိသားစုချင်းချင်းခင်မှုရင်းနှီးမှုမဖြစ်ဘူးအဲတော့လေမယားချင်းတောင်မျက်နှာချင်းမဆိုင်နေတော့လောဘကံမဲ့ချင်းချင်းဆင်းမပြေးတာတွေဒါတွေဖြစ်နေဖြစ်လာပါဖြစ်လာပြဿနာထွက်ပေါက်ရှာတဲ့အနေနဲ့ကြောင်းလာတရားထုတ်တော့လာအဲ့လိုကလည်းရှိသေးတယ်ခုကတော့အိမ်နေအားထုတ်တာဆိုပြဿနာမရှိပါဘူးအဲတရားထုတ်တဲ့ခါကျကြတော့သူကဘယ်လိုဖြစ်လာလဲဆိုတော့သူ့မှာကတခြားပြဿနာတွေရှိတာရှိလာတဲ့ခါကျတော့ဒီ ကမ္မထဆရာကိုဂယုစိုက်စေခြင်းနဲ့စိတ်တွေဖြစ်တတ်တယ်နော်အဲ့ဒါသတိထားရတယ်နော်ကိုကအိမ်မှာကမေတ္တာမရောက်မေတ္တာငတ်နေတဲ့ခါကျတော့ဒီမှာတရားလာထုတ်ရင်းနဲ့ကမ္မထဆရာရဲ့စောက်ရှောက်မှုမေတ္တာလိုချင်လာတယ်အဲ့ဒါဆရာသမားရဲ့ဂယုစိုက်ပေးမှုကိုလိုချင်လာတယ်အဲ့လိုအပြုမှုပေးပြီးရအောင်လုပ်တတ်တယ်နော်တရားထုတ်တယ်ဆိုတာဒါကိုမျှော်လင့်ပြီးအထုတ်တာမဟုတ်ဘူးနော်စိတ်အေးချမ်းမှုအထုတ်တာစိတ်ငြိမ်ဖို့မကောင်းတဲ့ကိုယ်မူရတဲ့နှုတ်မာတွေမဖြစ်ဖို့ မကောင်းတဲ့စိတ်ဓာတ်တွေမဖြစ်ဖို့အထောက်တာဘုန်းကြီးတို့ကမ္မထဆရာနီးပဲပေးနိုင်တော့ဘာလို့မပေးနိုင်ဒါသေချာပေါ်မှတ်ထားကိုယ့်ဘက်ကိုစူးစမ်းအထောက်အမှာတမာရီရလာရင် အချမ်းဝပြင်းအလုံးလို့ရလာတယ်ဒီယောဂတွေဒါနဲ့ပတ်သက်ပြီးတော့တော်တော်များများသိပါတယ်ရင်တော့ဒီမှာလဲတောင်ဝလူမှာတခါဖြစ်ခဲ့ဘူးဒါမျိုးပေါ့ဒီ history ရလာဟုတ်လားအဲ့ဒီယောဂမျိုးအဲ့ဒီမျိုးယောဂမျိုးじゃ ဆေးတော့မှပျောက်တယ်နော်ယောဂဒီကမ္မဋ္ဌာန်းတရားထုတ်နေပျောက်တယ်ဆိုတာမျိုးလာမလုံးနဲ့ကိုယ့်အကိုဆေးတော့ခုဒါမှပျောက်တယ်ဘုန်းကြီးကြုံမှုပါတယ်နေတွေပါတယ်သွားပြီးတော့အဲ့ဒါဘာလဲဆိုတချို့မသေးကြတဲ့နီးတွေပြောတာပေါ့ဗျာဘာလဲဆိုတော့မောင်တော်မီစင်းတွေကသွားတယ်အထုတ်စင်ခါကအဲ့ဒီမှာတွေ့ကြုံဘာလဲဆိုဘုန်းကြီးတို့မဘိုးကြီးဆိုတာဘုန်းတို့အညာမှာဒီ တွေးဦးတဲ့မကွေးကတမျိုးဟောအဲ့ဒီဘက်သွားလိုက်ခါကျမကွေးကတမျိုးတွေ့နေသဲရောင်များမကွေးကသဲမကွေးဆိုတာရှိသေးတယ်အဲ့ဒီမှာအဲ့ဒီတည်းကရိတ်တာတွေကဘုန်းကြီးတွေလူတွေကပါလဲမကွေးကရင်မသေးဟာအဲ့လိုမပြောနဲ့မွေးကရင်သေးမှာလို့အဲ့လိုမပြောဘူးလို့ဘယ်မှာလဲဆရာဘယ်မှာလို့စေကံဘာမှလည်းမရှိဘူးလို့အဲ့ဒီရောဘုန်းကြီးအိမ်မှာသွားအထုတ်ပါလေအထုတ်ပြီးပြန်ကန်ပြီးကြတော့ ဆရာတော်ကြီးကတွေ့ကျန်တဲ့ကမ္မထမ်းဆရာတွေဘုန်းကြီးအများကြီးငယ်တဲ့တွေ့ကြုံနေနေကြအဲတော့ဩဝါဒပေးပါဆိုတော့အဲ့မှာယောဂီတွေရောကမ္မထမ်းဆရာတွေဘုန်းကြီးဩဝါဒပေးခဲ့ပါအဲတော့သူတို့ဟာတာလေးနှော့ပြောပါတယ်မာစီကတော့ကတော့လို့ရှင်ပြားတို့မာစီနီးကြတော့ဉာဏ်စဉ်ယူယူတယ်လို့ရှင်ပြားတို့ဒီမှာတော့နမိတ်ယူယူတယ်လို့တချို့အရာတွေမသေးကြတာတွေကိုဟိုအမွန့်တယ်မပြောပါနဲ့လို့ဥပမာလို့တပည့်တို့ မဘွေးကြိုင်မတည်ဘူးဆိုတာမျိုးမပြောပါနဲ့အရှင်ဘုရားတို့မဘွေးကြိုင်လဲဘယ်မှာလဲရှာအောင်ဘယ်မှာလို့စေကံအဲ့ဒီတော့ဘုန်းကြီးတကယ်တမ်းကြာမောင်းတော်ပြည်စင်းတို့ကသွားထုတ်တာဝါမဆုတ်ခင်တလားလောက်ပဲအထုတ်ဖို့သွားတာနောက်တော့ဆရာတော်ကြီးကတားတာနဲ့ကိုယ်လည်းအထုတ်လို့ကောင်းတာနဲ့အဲ့မှာလေရင်ထဲမှာပြင်းပြင်းပြင်းပြင်းနဲ့ဘုန်းကြီးတော်တော်ကြောင်နေဖြစ်တယ်ဝါဆိုဦးရက်မှာအဲ့မှာပြဿနာတက်တာဆရာတော်ကြီးကနာမည်ကြီးကစားလူတွေအများကြီးလာ မင်းကလေးတယောက်လူတွေများတွေကမူးမေလဲသွားဘာမှမတတ်နိုင်ဘူးလဲကြီးနဲ့တိုက်သွားတယ်တွေးလိုက်တယ်ဘုန်းကြီးကမှတ်ထားတယ်တော့ဟောတာပြီးတော့အရှင်ဖျားတော့မကွေးကြိုက်မသေးဘူးဟိုတနေ့ကမူးမေလဲသွားတယ်သူဘာမှမလုပ်နိုင်ဘူးလို့လဲကြီးနဲ့တိုက်သွားဘယ်မှလဲကာဘာမှလည်းမရှိဘူးလို့သိတတ်တယ်ပဲအဲ့လိုမပြောအောင်တရားထုတ်နေတဲ့ပုဂ္ဂိုလ်မျိုးလက်ခံလိုက်တရားထုတ်နေနေမကောင်းတဲ့ပုဂ္ဂိုလ်မျိုးကိုလက်ခံနေလက်ခံလိုက် အနေမကောင်းလို့အထုတ်ရင်လည်းပျောက်သွားတယ်ဒါမျိုးမှတ်တမ်းတယ်အဲ့ဒါသိကြတယ်မသိကြတိုင်းမပြောဘူးဒါပြောပြတာပေါ့ဗျကဲဒီမှာနောက်တစ်ခုအခက်ခဲရပါလဲဆိုတော့ရှုမှတ်ကောင်းနေတဲ့အခါမှာဆက်တိုက်ထိုင်နိုင်တယ်နော်ဒီကနေ့တရားတရားကောင်းလို့ရှုမှတ်လို့ကောင်းပေမဲ့လို့နှစ်ပြန်ကောင်းရင်မကောင်းကို့မှာကို့အိမ်နဲ့ကို့မှတ်တာကို့နေရာနဲ့ကို့မှတ်တာနော်ရှုမှတ်လို့ကောင်းရင်ဆက်ထိုင် ဒါပေမဲ့2နာရီထိုင်ပြီး3နာရီထိုင်ပြီးအဲ့ဒါဣရိယာပုညီမြောက်ပြန်လုပ်မယ်မတ်တက်ရမယ်စဉ္ညာရှောင်းမယ်ညီမြောက်ပြန်လုပ်ရတယ်နော်အဲ့ဒါမျိုးတော့အရှုမှတ်လို့မကောင်းတဲ့ရဲ့ကြလေအရှုမှတ်လို့မကောင်းပါဘူးဆိုပြီးတော့အဲ့လိုလည်းမလုံးနဲ့သိခံပြီးတော့လည်းထိုင်အဲ့ဒါမျိုးလည်းလုပ်နော်နောက်တစ်ခုကကြတော့ဒီအခုလောက်ရပ်ပတ်ဆိုဒုက္ခဝိနာတွေလာပြီဒုက္ခဝိနာတွေလာတဲ့ခါကျတော့တိမခံနိုင်တော့ ပေပြီးတော့မရှုပါနဲ့တချို့ကသိမခံနိုင်မင်းတဲ့ဒုက္ခဝနာကိုအတင်းကြီးပေပြီးရှုတတ်တယ်ညိတ်မိတ်ပြီးပျောက်ချင်တဲ့လောဘစိတ်နဲ့ရှုတတ်တယ်အဲ့လိုမရှုနဲ့ကိုယ်တမာရီအားမကောင်းသေးရင်သူ့ကြိုးကိုလွှားဖို့ရှုမှတ်ဖို့ခက်တယ်ရှုမှတ်ကြည့်တယ်တမာရီအားကောင်းတဲ့သိခံနိုင်တဲ့ဆိုရှုမှတ်တမာရီအားမကောင်းသေးဘူးသိမခံနဲ့ပြင်လိုက်ပေါ့ဘာလို့ဒေါသဖြစ်ခံမယ်လောဘဖြစ်ခံမယ်ပြင်ပြီးရှုမှတ်အဲ့ဒါလည်းမှတ်တာနော်နောက်တစ်ခုက အဲတချို့ဆိုရင်ဒါနက်ပြန်နက်ပြန်တနင်္ဂနွေဒီနေ့တနင်္ဂနွေနက်ပြန်ကြလှုပ်တွေပါလေသွားကြမှာသွားကြရင်ဘုန်းကြီးတို့များသောအားဖြင့်တရားစခန်းတွေဖြစ်တတ်တာကယောဂီကအိမ်ပြန်ကန်ဤသူလူကအိမ်မရောက်သေးဘူးနှစ်ရက်သုံးရက်လောက်နေဆိုအိမ်အလုပ်တွေဒီမှာတရားထိုင်နေအလုပ်လုပ်နေငကူရတာဒီမှာဒီအကုန်ပြုတ်ကြတာအဲ့ဒါခဏခဏကြုံတယ်အဲ့ဒါသတိထားနော်အိမ်ပြန်တကယ်အလုပ်လုပ်ပြီးမှလုပ်မလုပ်သေးဘဲနဲ့ဒီမှာတရားထိုင်နေအလုပ်လုပ်နေအဲ့ဒီပြဿနာတက် ခဏခဏကြုံနေထိုင်ဝမ်းသွားတယ်ကမင်းတို့မပြန်သေးဘူးဒီမှာနေ့ရက်သုံးရက်ကြံသေးတယ်မင်းတရားတွေအကုန်ပြုတ်ကြကုန်ပြီဘယ်လိုလုပ်ကြလဲဆိုမေးကြည့်တော့အိမ်ကလုပ်တယ်ထိုင်လုပ်တယ်အိမ်ပြန်ရင်လုပ်ရမယ်လုပ်တယ်နော်တရားထိုင်ရတာဖြစ်တတ်တယ်နော်အဲ့လိုဖြစ်လာရင်လုပ်ထားတဲ့အလုပ်တွေအကုန်ပြုတ်ကြတာတမာရီအကုန်ပြုတ်ကြတာအဲ့ဒါမှတ်တာအိမ်ပြန်ရောက်မှလုပ်အိမ်မရောက်သေးရင်ဟာငါရဲတွေကြံသေးတယ်ချိန်နေကြံသေးတယ်ဒီရက်ပတ်ဒီ အချိန်တွင်းရအောင်အထုံမှပဲဒီလိုလုပ်ရအနာဘာနာနဲ့အခက်ခဲပြောဗဒနာကြီးပြီးတော့မှဒီနေ့ဒီနေ့ပြောမယ့်ဟာနည်းနည်းပြောလိုက်မှပြီးတော့ဒီနေ့ပြောမယ့်ဟာကဂိရိမာနန္ဒသုတ်နော်ဘုရင်ဂိရိမာနန္ဒသုတ်လေးတင်ပေးပါဦးဗျာဂိရိမာနန္ဒသုတ်ကာယ ानु ပတနာအတုပနဲ့အာရိနဝတင်ညာအဲ့ဒီနှစ်ခုပြောခြင်းဂိရိမာနန္ဒသုတ်ပါဠိလေးတင်ပြလာမယ် ပါဠိလေးတင်ပြပြီးအဲ့ဒါနဲ့ပတ်သက်ပြီးတော့ပါဠိဖတ်နေတဲ့ဘုန်းကြီးပြောချင်လို့ဒါလေးပြောနော်။ဘာဖြစ်လို့လဲဆိုတော့နေမကောင်းတဲ့ပုံကိုယ်တွေကိုယ်တွေကနေမကောင်းတာဖြစ်ဖြစ်ကိုယ်နဲ့ရင်းနှီးတဲ့ပုံကိုယ်ဖြစ်ဖြစ်ဒီဂိရိမာနန္ဒတုတ်ကိုရုပ်ဖတ်ပေးလို့ရတယ်။နေမကောင်းတဲ့ဘုန်းကြီးတွေကြတော့ဒါကိုရုပ်ဖတ်ပေးတယ်။ဒီကမ္မဝါထဲမှာလည်းဒါကိုရေးထားတာပါတယ်။နော်ဒါအင်္ဂုတ္တမှာပါတယ်။ဂိရိမာနန္ဒတုတ် ဂိမာနန္ဒတုတ်မှာတင်ညာ10မျိုးဘုန်းကြီးတို့ပါပြီးသွားပြီလေဆိုအနေစာတင်ညာနည်းနည်းပြီးသွားပြီမနေ့ကအနတ္တအာနာပါနတတိတင်ညာအာနာပါနတတိပြီးသွားပြီဒီနေ့ပါပြောခြင်းလဲဆိုတော့အတုပတင်ညာအဲ့ဒါပြောမယ်နော်ကိုရှင်အလိုအားလေးတင်စမ်းပါဦးဗျအာအခိရိမာနနာတုတ်ဟိုဒီနေ့ကတွေ့လားကိုရှင်ခိရိမာနနာတုတ်နေရာတင်ညာလေအစာပိုင်း ထမအနေဆာတင်ညာဒုတိယကအနတ္တတင်ညာတတိယကအတုပတင်ညာပါဠိဖန်နေပါဗျာဒါတော့ရှုမှတ်တဲ့နေရာတော့ဘုန်းကြီးတို့အရင်ကပြောနေကြပြောပြီးသားတွေပါအဲဒီမှာကဓမ္မသာနန္ဒအတုပတင်ညာရှင်အနန္ဒကိုမြတ်စွာဘုရားသင်ပေးတယ်အနန္ဒအတုပတင်ညာဒါတော့ရှင်အတုပပေါ့ဗျာဒီထဲမှာမိန်သွားတာအတုပတင်ညာကိုဘယ်လိုပွားရမလဲဘယ်လိုရှုမှတ်ရမလဲဒါမျိုးပြောတာ ဒီမှာရှုမှတ်တဲ့ဒီကိုဘုရားပါမိတ်လေဣဒာနန္ဒဘေကုဣမမိဝကာယံဥဒ္ဒံပါဒတလအာတောကိတမတကနော်အပေါ်ကအောက်ကခြေပြားအပေါ်ကဆံပြားပေါ့နော်ဒီဈာတွင်းမှာရှိတယ်တသပိယနာဘုရနာနာပကရအတုစီနောပြည့်စုံဒီခြေတော်ကနေဆံပြားဆံပြားခြေတော်ဒီတကူလုံးခြုံကြည့်ရင်နှစ်သက်ဖွယ်ရာတွေတခုမှမရှိဘူး အဲ့ဒါတွေကပါလေအဋ္ဌိဣမသမိကာယေကေတာလုံးမှာနခါဒနာတဆောငါးလုံးတစုငါးလုံးတစုကျက်ရတယ်ဒီကမ္မထောင်ဆင်ញင်တော့မယ်ဆိုရင်နော်အဋ္ဌိဣမသမိကာယေဒီခေါင်းပေါ်မှာ7နေရှိတယ်ပြီးတော့မျက်ခုံးဝင်မျက်တောင်မွေးတွေရှိတယ်ပြီးတော့လက်သေးတွေဒီမှာတော့ဘုရားခြေသေးလက်သေးကိုတစ်ခုပဲဟောထားတယ်နော်ပြီးတော့သွားတွေပြီးတော့တဆတကူလုံးမှာရေလူရေပါတွေဒါတွေရှုခိုင်းတယ်အဲ့ဒါ၅ခုတစ်ခု ကေတာလောမနခာဒနာတဆောအဲ့ဒီငါးခုတဆပစ္စကမ္မထံလို့ခေါ်တယ်ပြီးတဲ့အခါကျတော့နောက်ငါးခုမန္တနာရုအထုအထိမိန်ဆောင်ဝက်ကံဒီငါးခုကတခုပေါ့အဲ့ဒါပါလဲဆိုမန္တန်ဆိုကြွက်သားတွေကိုပြောတယ်ဟိုရှေးရှေးဆရာတော်ကြီးတွေပြန်လာတော့အသားပဲပြောတယ်ဒီမှာတိတိကျကျပြောရင်တော့လက်မောင်းကကြွက်သားတွေတို့ခြေသလုံးကကြွက်သားကြွက်သားကိုဆိုလို့လေနော် ဒါကိုလည်းအတုပကမ္မထာမှာလည်းဘုန်းကြီးတို့သင်ခဲ့ဘူးပါတယ်အဲ့ဒီဟာတွေအရင်ကြက်ရတယ်သူကပြီးတော့ပါဠိလိုမရလဲဗမာလိုရထိုင်းလည်းပြီးတာပါဆပင်အမွေလက်သက်ခြေဆက်သွားအရေးပြီးတော့ကြွက်သားပြီးတော့အကျော်အယိုးရိုးရင်းချင်းစီအညို့ကြွက်သားတွေရယ်ပြီးတော့တကူလုံးမှာရှိတဲ့အကျော်တွေရယ်ပြီးတော့အယိုးရယ်ရိုးရင်းချင်းစီရယ်အညို့ဆိုတာကြောက်ကကိုပြောပါတယ် ကြောက်ကဒီနောက်ကြောပဲချောင်းနေပို့သိတယ်နော်ပြီးတော့အဲ့လိုငါးလုံးတွဲငါးလုံးတွဲကြက်ထားမယ်ပြီးတော့ဟရိယံယကနံကီလောမကံပိဟကံပပတံဒါပါလဲဆိုတော့နှလုံးအသည်အမြဲအဖြစ်အဆုံးနှလုံးနှလုံးဆိုတာတော့ဒီကကြီးတို့ချောင်းနေပို့သိဒီဘဲဘဲဘေးမှာပေါ့နှလုံးနှလုံးပြီးတော့အသည်ဘိုက်ထဲမှာအသည်ပြီးတော့ခါကျတော့ အမြည်ဆိုတာဒီအသေးတို့အစုပ်တို့ဒီပုံမှာအုပ်ထားတဲ့ဇာကုံရယ်လေးလိုဖြစ်တဲ့အမြည်ပေါ့ပြီးတော့ခါကျတော့အဖြင်းအဖြင်းဆိုတာတရရွတ်ခေါ်တာပေါ့ဒီဘက်မှာပြီးတော့အစုပ်တွေညာဘက်မှာ၃ရယ်ဘယ်ဘက်မှာ၂ရယ်ပေါ့ဒါတွေကိုကြည့်ပြီးဆင်ញင်ရတာပါနောက်တစ်ခုကတော့ဗာလဲဆိုအန္တအနာကုဏဥရတိယကတ္တကရိတမတ်ထလုံငါဥမာယီဥသိဥမာယီဆိုဗတ်ရဘေပပလေး ဥသိဆိုတာလည်းကောင်းပါဥမဥသိပြီးတော့အစာသိအိမ်ပြီးတော့အစာဟောင်းဥမာကြီးထဲမှာစာဟောင်းမှာပြီးတော့အုံတော့တစုငါးလုံးတစုငါးလုံးတစုကျဲရတယ်နော်ပြီးတော့ခါနောက်ဟာနောက်ဆုံးနှစ်ခုကတော့6လုံးတွဲတွေကျဲပိဋ္ဌံသေမံပေါ်ပေါ်လောဟိတံသေရောမေရောဒါပါလဲဆိုတော့အသေးကြီးအသေးကြီးဆိုတာတော့အသေးရဲ့နောက်မှာရှိတယ်အသေးကြီးပြီးတော့ချွဲတလေး ပြီးတော့ပြည်တွေချွေးတွေပြည်တွေသွေးတွေချွေးတွေအစီကဲအစီကဲဆိုဗိုက်ပြင်ကြီးမှာရှိတဲ့အစီကဲကိုဆိုလိုတယ်ပြီးတော့အတုဝတာခေလောသင်္ကဏိကလက်တိကမௌတံအတုဆိုတာကတော့မျက်ရည်ပေါ့မျက်ရည်တွေဆင်ញင်မယ်ပြီးတော့မျက်နာမှာအစီကြီးတွေရှိတယ်မျက်ရည်စီကြီးပြီးတော့ထတွေးပြီးတော့နှက်ချီတွေပေါ့ဗျာနှာခေါင်းထဲနှက်ချီတွေပြီးတော့အယိုးစေတစ်ခုနဲ့တစ်ခုကြားမှာရအစေး ပြီးတော့ကကျင်ငယ်ပေါ့အဲ့ဒါ၅လုံးတွေ့နောက်က6လုံးပေါ့ပြီးတော့ဒီကနေ့တော့ဆင်ញင်နန္ဒီမနေ့မနေ့ကြာတော့ဘုန်းကြီးတို့ဒီကလေးလေးဆင်ញင်နန္ဒီတွေပြောပါနော်အဲတော့ဆပင်ကိုဆင်ញင်နန္ဒီသူကအဲ့ဒါဝိသုဒ္ဓိမကကြတော့ဒီ၅မျိုးနဲ့ဆင်ញင်ဖို့ပြောတာအဲ့ဒီမှာလဲဒီမှာလဲမှတ်စုမှာပါပေးပြီးသားနော်အရင်ကပါပြီးသားတာဝိညာဉ်ကအတုပဘာဝနာပွားများနေဆိုပြီးတော့ ဆပင်မွေးလက်သက်ခြေသက်သွားရည်အဲ့ဒီတစ်ခုတော့ဘုန်းကြီးပြောပြမယ်အဲ့ဒီတစ်ခုချင်းကိုဘုန်းကြီးတို့ကမ္မထဆရာကြိုက်တာကတော့ဒီလိုအတွဲလိုက်ရှုတာတဲ့ဆိုင်တစ်ခုချင်းကိုရှုတာပုံမြင်လဲဆပင်ဆိုဆပင်ကိုအာယုံပြုတာခေါင်းပေါ်မှာရှိတဲ့ဆပင်တွေဒီအစင်းဟိုတော့ဒီနိုင်ငံကလေးတွေဆိုဟာဆပင်လေးတွေအစိမ့်ဆိုနီဆိုဝါဆိုပြာဆိုဘလောက်ပဲလောက်အောင်လှုပ်ထားလို့နေနော်ဆပင်ကကြွကြပြီးစားစရာတွေတွေ့ကြည့် ဘာဖြစ်လဲအော်ဂလီဆန်းတာတော့မစားကျင်တော့ဒီစားကြကိုယ်ဆပင်ကိုယ်ဆပင်တော့တခါဘာမိုးကြီးမှမသိဘူးကဖြစ်သေးတယ်အဲ့လောက်တရားဆပင်ပေါ်မှာတန်းနေတဲ့မှုမရှိဘူးဆပင်အမွေဟောဆပင်နဲ့ပတ်သက်ပြီးတော့အဲ့တော့အစင်းဖရာမင်းတို့ဆပင်အစင်းတွေလည်းဘယ်လောက်လှပအောင်လုပ်နေအစင်းမကောင်းဘူးအနတ်ဆပင်ကမလျှော်ရင်နန်းတယ်မိလျှော်ရင်နန်းတာအနတ်တက်လည်းမကောင်းဘူးအစင်းတော့ဘုဒ္ဓရာ နော်ခေါင်းပေါ်မှာစုနေလို့တပင်နဲ့တွေ့ကြည့်ပါလားအကုန်လုံးကမိုက်ပုံးနဲ့ကောက်ထည့်ရတာဘာမှနှစ်သက်ဆရာမရှိဘူးဖြစ်တဲ့အကြောင်းရင်းဖြစ်တဲ့အကြောင်းရင်းဆိုတာဘာလဲအစာအာဟာရတွေနဲ့ဖြစ်လာနော်စားတော့တဲ့ခါကျတော့ဟိုခွဲဝေရာတွေပေါ့မျိုးစုံချက်တယ်ချက်ပြီးတော့စားတယ်ဒီစားတော့ဆရာတွေကပြင်မဲ့မှာကြာကြာထားနေတဲ့ပုတ်သိုးတာပဲဘုန်းကြီးတို့ဒီရှားပြားလွန်သွားပြီးအစာရင်နဲ့ရောက်သွားနေတဲ့ပုတ်သိုးတာတညာလုံး အဲ့ဒီအဆိုင်နဲ့ရောက်သွားတာကိုမှပါစကဝမ်းမီပေါ်ပြချက်လိုက်တဲ့ခါကျတော့အသွေးတစ်ပုံသွေးသားအသွေးတစ်ပုံသွေးတစ်ပုံဖြစ်မယ်အသားတစ်ပုံဖြစ်မယ်ပြီးတော့ကျင်ကြီးတစ်ပုံကျင်ငယ်တစ်ပုံကျင်ကြီးကျင်ငယ်တွေအောက်ကနေထွက်သွေးသားကနေတဆင့်တဆင့်နဲ့ဒီမှာခေါင်းကနေဆပင်းနဲ့ထွက်ဖြစ်တဲ့အကြောင်းရင်းလည်းမကောင်းပုတ်တိုးတတ်တဲ့အကြောင်းရင်းဖြစ်လာဒါကြောင့်ဆပင်းအနန္တမကောင်းပေါက်တဲ့နေရာ ဒါဘုန်းကြီးတို့မသေးခင်မို့ဒုက္ခနာကိုယ်ခန္ဓာနှစ်သက်နာဘူးဟောဒီခန္ဓာကြီးကသေသွားပုတ်လာတာပဲထားလို့မရဘူးမြေမြုပ်မိတဲ့ကြိုဒါတခုခုလောက်အောင်အဲ့ဒီငါးချက်နဲ့မြောင်ဆင်ပြမယ်နော်ပထမဒီတွေအတိုင်းပဲပြောချင်ခေါင်းပေါ်မှာရှိရဆပင်တွေသည်ဒီတခုကတော့ရအောင်ကြက်ထားမယ်နော်အစင်းအနအဖြစ်၎င်းပုံတရားအဖြစ်၎င်းဖြစ်တဲ့အကြောင်းရင်ဖြစ်ရရာအဖြစ်၎င်းဘာမှနှစ်သက်စရာမြန်လို့ပေါ်ရမရှိပါတကား အဲ့လိုဆင်ခြင်ပေးအောင်အဲ့ဒီမှာဘုရားကဗာမိတ်လဲဆိုတော့အစ္ဆတဗိဒဒါမျိုးမာသရိပဏတော်လုံးကပြောခဲ့ပြီပထမဒါကကိုယ်ခန္ဓာကိုယ်မှာရှိတဲ့32ခုတာတော့ဆင်ញံခိုင်းတော့အဲ့ဒီတက်ရှိအတုပကြကိုယ်ခန္ဓာကိုယ်ရင်ရှုပါပြီးမှကိုယ်နှစ်သက်မြန်လို့တဲ့ပုဂ္ဂိုလ်ရှုပါအဲ့လိုမှတ်ထားဣဇဒဗိဒခွဲရှုတဲ့နေအဲ့လိုမှတ်ထားသဘင်နော် အဲ့မှာစေနာပြီးတော့ပုံစံဖြစ်တဲ့အကြောင်းရင်ဖြစ်ရရဘာမှနှစ်သက်ဆရာမြတ်နိုးဖို့ရမရှိပါတကားဒါလေးသိချမှတ်တာနော်ဒီတစ်ခုလောက်တော့ရအောင်ချက်တာဆပင်ပြီးတော့ဗာလဲအမွေဒီကိုယ်လုံးမှာရှိတော့မြတ်တော်ဝင်မြတ်ခုံးမွေဆိုင်တော့ဝေးလေသည်အဲ့ဒါလေးပြောင်းရအောင်နော်စေနာပြီးတော့ပုံတရားပြီးတော့ဖြစ်တဲ့အကြောင်းရင်ဖြစ်ရရပြီးတော့ဘာမှနှစ်သက်ဆရာမြတ်နိုးဖို့ရမရှိပါတကား ပြီးတဲ့ခါကျတော့ဘာမှမလဲဆပင်အမွေးလက်သေးနော်ဘုန်းကြီးတို့တွေမှာဒီမျိုးကလေးတွေဆိုပုံဆိုတာပေါ့လက်သေးလည်းတာတာလေခြေသေးလည်းတာဘုရားကတော့ခြေသေးလက်သေးတခုတည်းဟောတာနှစ်ခါဆိုပြီးဒါမျိုးရဲ့ဘုန်းကြီးတို့ကတော့တခုချင်းဆင်ញလက်သေးတွေစီလက်သေးကြီးဆင်ញခုနကတော့ဆင်းနာပြီးတော့ပုံတရားပြီးတော့ဒီလိုဆင်ញလက်သေးတွေပြီးတော့ခြေသေးတွေဒီဒီလိုဆင်ញမယ်ပြီးတော့သွားသွားအာယုံပြုတာ သွားတွေသည်စေနာဖြင့်၎င်းဘုံတရားဖြင့်၎င်းဖြစ်တဲ့အကြောင်းရင်ဖြစ်ရရာဘာမှနှစ်သက်ဆရာမြတ်တို့ဝေရမရှိပါဘူး။ပြီးတော့အေရူရေပါတွေသည်ဒီကုလုံးမှာအေရူရေပါတွေဖုံးလာဒါတွေကိုမြင်အောင်ဆင်ခြင်စေခြင်းနဲ့နော်။ပြီးတော့ဘုန်းကြီးဒါကတော့အတုပဘာဝနာတကယ်လက်တွေ့ပိုင်းမှာကြာလည်းပြောမယ်နော်။ညာညာကြာဒါဒီတဝိညာဉ်ကအတုပရှင်အတုပနှစ်မျိုးဆင်ခြင်နိုင်တယ် ခန္ဓာကိုယ်ကြီးကို32ပုံပုံဆင်ញင်ဖို့ဆိုရင်တော့ရအောင်ကြည့်ရတယ်ဘုရားလက်ထက်ကကိုရင်လေးတွေတာမဏိမာလေးတွေဂေတာလောမတခါတနာတဆောဒီ၅ခုပဲဆင်ញင်တယ်အဲ့ဒီ၅ခုဆင်ញင်ပြီးတော့ရဟနာတွေဖြစ်ကြတယ်ဒါကိုခြေခံပြီးကိုရင်ဝိပ္ပီသီလရှင်ဝိပ္ပီဘေကုဏီမဝိပ္ပီတာမဏိမဝိဒါအဓိကကြားတယ်ခေါင်းရိပ်တက်ကဆင်ញင်ရဒါမျိုးမှတ်ထားမယ်နော်အဲ့တော့ ရှင်အာတိပနှမျိုးရှိတယ်လို့မှတ်ထားမယ်32ပုံပုံပြီးရှုနိုင်တယ်ပြီးတော့ခါကျဓာရ9ပေါက်ရှုနိုင်တယ်ဒါတော့ဘုန်းကြီးတို့မနေ့မနေ့ရှုမှရင်လည်းသင်ပေးပါမယ်နောက်တစ်ခုဂိရိမာနန္ဒတုတ်ပြန်သွားမယ်နော်ဂိရိမာနန္ဒတုတ်ကခုနကအတုပခုပြောခဲ့တာအတုပရှုမှတ်တဲ့နည်းနော်ပါသွားမလဲဆိုတော့အတုပတင်ညာရဲ့အောက်မှာပါတယ်ကရမသန္နန္ဒအာရိနဝတင်ညာဂိရိမာနန္ဒတုတ်လေး တင်လိုက်ပါအောင်နော်အဲဒီခန္ဓာကိုယ်ကြီးရဲ့အပြစ်ကိုမြင်အောင်ဆင်ញင်ရမယ်ကရမသာနန္ဒအာရိနဝဒါကြောင့်မို့ဒီဂိရိမန္တတုံးမှာဒုက္ခရှုမှတ်တဲ့ဒီမှာပါဘူးနော်အာရိနဝတင်ညာဆိုတာဒါဒုက္ခအပြစ်မြင်အောင်ခန္ဓာကိုယ်ပြစ်မြင်ဒုက္ခမြင်တာပဲနော်အဲ့ဒီမှာကရမသာနန္ဒအာရိနဝတင်ညာအနန္ဒာ ခန္ဓာကိုယ်ကြီးအပြစ်ကိုဘယ်လိုရှုရမလဲဒါမေဣရဏန္ဒဘေဝရိညာကတောဝဒုက္ခဝနာသုညာကရောကတောဣတိပတိသစ္စေကတိတော်တဲ့တောင်နဲ့အဲသစ်ပင်ရင်တိတ်ဆိတ်တဲ့သစ်ပင်ရင်တိတ်ဆိတ်လူသံလူသံတိတ်ဆိတ်တဲ့ငြိမ်သက်တဲ့နေရာမှာသွားရှုဘယ်လိုဆင်ញံမလဲဘုဒုက္ခကောရံကောဘုအာရိနောဘုရားခန္ဓာကိုယ်ကြီးကြည့်လိုက်ပြန်ခန္ဓာကိုယ်ကြီးကဒုက္ခမျိုးစုံဒီလိုထိုင်းနေတယ်ဆိုတာက တော်တော်လေးကြာတော့အောက်ကနားလာကျင်းလာတယ်ခဏပြင်းနေရတာမပြင်းရင်ခန္ဓာကိုယ်ကငြိမ်ငြိမ်သက်သက်ထိုင်နေလေဒုက္ခဆိုတာထင်ရှားနေလေအယံကာရောဘုဒ္ဓခောကောအယံကာဒီခန္ဓာကိုယ်ကြီးကဒုက္ခဘောင်းဆိုဖြစ်တဲ့နေရာကြီးပဲနော်ဘဟုအာရိနောအပြစ်မျိုးစုံရှိတယ်နော်မျက်စိပေါက်ကကြည့်မလားနားပေါက်ကကြည့်မလားဘာတခုမှကောင်းတာမရှိဘူးအပြစ်တွေပဲရှိတာဒါတွေကြည့်ရတာ ဣတိမသမေကာယေဒီမှာကြည့်လိုက်ဝိဒာအာဘရံယောဂအမျိုးမျိုးဖြစ်နေတဲ့ခန္ဓာကိုယ်ကြီးပဲနော်အာမျက်စိကနားလဲနားနားလဲသွားနားလဲအသက်ကြီးလေသိလာလေပဲနော်ဟောဒီမိုက်တယောက်ကရှောက်ဘူးတယ်ဆရာတော်တဲ့ဒီလိုငငယ်တုန်းကတော့တမင်တကာတူရတယ်မျက်စိမျက်တောင်အတူတာတယ်နှာခေါင်းဝဲအတူဆွဲရတယ်တင်းနေရင်တည်းအတူလိုရတယ်သူကကုံကြောတယ် အသက်ကြီးတော့အကုန်လုံးဟုတ်အခုကြအကုန်လုံးအတုပဲဆရာလေမျက်စိကလည်းအတုပဲမမြင်ရတော့သွားကလည်းအတုပဲနားကလည်းအတုတက်တာသူအကုန်မြောက်ဒူးကလည်းခွဲထားလည်းအတုပဲခြေတော့ကလည်းအတုအခုမှအကုန်အတုကြီးတယ်ဆရာသူအလိုမျိုးပြောဦးတယ်ခဏဝေးရတကုံလုံးကယောဂဝင်တာဖြစ်တယ်အဲ့မှာကြည်လိုက်ဘုန်းကြီးတို့တော်တော်များများအတိတာ96ပါးလောက်တည်တာမဟုတ်ဘူးဗျာဒီမှာယောဂတွေမျိုးကြီးအများကြီးပဲဒီခန္ဓာကိုယ်ကြီးမှာဖြစ်တတ်တဲ့ယောဂသေရထိတာစကုလောကော နော်ဒီမှာမျက်စိဆောင်းနေပိုင်းပါတယ်မျက်စိယောဂဖြစ်မယ်သောတာရောဂောနားကနှမျိုးခွဲတာဒီကန္နာဆိုရလဲနားပဲသောတာဒီသောတာရောဂါနားအတွင်းယောဂခေါ်တယ်ဒီကန္နာရောဂါနားအပြင်ယောဂနေရွယ်ယောဂပေါ့ဗျာဂါနာရောဂောဒါနှာခေါင်းယောဂဇိမ်ဝါယောဂရှာယောဂကာယယောဂတကူလုံးပေါ့ဖြစ်တဲ့ယောဂသီတာဥကောင်းယောဂနော်ဒီမှာဥကောင်းယောဂ တိတရောကောပြီးတော့ကန္နာရောဒါခုနနဲ့ဒါနဲ့တွေ့ဒီသောတာကနာအတွင်းယောဂဒီကန္နာကနာအပြင်ယောဂဒုက္ခရောကောဒါကခရင်ပါဇတ်ယောဂပေါ့ဗျာဒါကရှာယောဂဒါပါဇတ်ယောဂဒါဒါနာရောသွားယောဂနော်သွားတွေဘုန်းကြီးတို့တော့သွားတွေချိုးလို့ပြန်ဆိုင်တာဥထရောကောဒါကကြတော့လေချောင်းယောဂကာသောနော်ချောင်းဆူယောဂကာသောဆို ဟာနော်ကာတော့တောတော့ဆိုရင်ကြတဲ့ယောဂပဏ္ဏရင်ကြအစမယောဂပိနာတော့ဒါကြပါလေဆိုတော့နှာခေါင်းတွင်းမှာဖြစ်တဲ့နှာခေါင်းယောဂထိတ်ကနာလို့ခေါ်ဒါဟောဒါဖြားယောဂနော်ကိုတွင်းပူပြီးတော့ကိုတွင်းပူတဲ့ယောဂပေါ့ဗျာဒါဇရောကတော့အဖြားယောဂကိုယ်စီတော့ဒါဝမ်းယောဝမ်းပိုက်ယောဂဝမ်းပိုက်အောင်နာနာတာမုတ်စာ တတိလက်လွတ်ဖြစ်တဲ့ယောဂတတိမေ့တဲ့ယောဂပေါ့အသက်ကြီးလာရင်ဟုတ်လားမှန်ညာနေမေ့လာယော့လာတယ်အဲ့ဒါကိုပြောတယ်ဒီတဲ့ခါကျတော့ဒီဘက်မှာပါဠိလေးတစ်လုံးချင်းပြောမယ်ပက္ခဏီကသူယဝံသွားယောဂဒါ96ပါးထဲမှာမပါဘူးအဲ့ဒါတွေသီးသန့်ပြောထားတယ်နော်လူလာဒါတော့ဒါတော့ဝမ်းထဲမှာလေးထိုးတဲ့ယောဂနောက်ဝိတုစီကယောဂတွေကြားဖို့တဲ့ရှိအောင်ပါလေ အကြီးစားဝမ်းရောဝမ်းလျှော့တဲ့အကြီးကျယ်ဝမ်းပြတ်တဲ့ယောဂနော်ကုဆက်ဝမ်းယောဂပေါ့ကုဋ္ဌနုနာယောဂဒါသိတယ်ဟောဒီဟာဂန္ဓောထုံမြင့်ခေါ်ဆိုတော့မြင့်တွေကဘုန်းကြီးတို့အနာပစုပ်ဆိုကြောလကုတ်ဆိုတချို့အနာလုံးကြီးတွေပေါက်တိုင်းအကြီးကြီးတွေအဲ့ဒါမျိုးတွေဒါကိုနော်ဂန္ဓောနော်ကိလာတော့ဒါခယူသိန်းယောဂကိလာတော့သောတော့ဒါကကြောင့်ချောင်းဆူသွေးပါတဲ့ယောဂ အပမာတော့အယူယောဂနော်ပြီးတော့ဓာတုဓာတုကြပါယောဂလည်းပိုးရင်နာဝဲနာနော်ကန္ဓုကယာနာကိစုကအကြီးစားယာနာအခတာခြေသေးလက်သေးချစ်မိလို့ဖြစ်တဲ့ယောဂဝိတ္တစိကာကခြေဘွားကွဲတဲ့ယောဂလောဟိတံကပါလဲသွေးသွေးအာနယ်ယောဂပိတ်တံကပါလဲဆိုအတွင်းအပြင်လက်ခေါင်းယောဂ ဘဒုမေဟောစီဂျိုယောဂါဟောမှာအရင်တော့ကလည်းစီနာဘဒုမေဟောစီဂျိုယောဂါဒါဘဒုမေဟောစီဂျိုယောဂါပါဠိရခြင်းနော်အန္တာဒါဒူလာယောဂါမိုးရွာလည်းဘုန်းကြီးတို့ဘုန်းကြီးတွေဖြစ်များတယ်ခြေသလုံးတွေကကိုက်လာပိလကဒါပါလေသွေးစုနာပကံနလခရင်ကြီးနာပိဋ္ဌသမုဋ္ဌာနာဒီခုနကဒီဟာတွေအလွတ်နော်96ပါလို့ 96ပါးယောဂါကဒီမှာဒီဟာနဲ့ခွဲပြတဲ့ထေကတာကသဲကြီးကြောင့်ဖြစ်တဲ့ယောဂါ32ခုနော်ပြီးတော့တလေးကြောင့်ဖြစ်တဲ့ယောဂါ32ခုလေးကြောင့်ဖြစ်တဲ့ယောဂါ32ခုဒါ96ပါးပဲဒါကိုပြောတယ်နော်96ပါးယောဂါဒီ3ခုဟာ96ပါးဇာနာ96ပါးလွတ်နေပြီနော်ပိဋ္ဌာသဲကြီးကြောင့်ဖြစ်တဲ့ယောဂါပိဋ္ဌာသမုဋ္ဌာနာအာဘာဒတေမသမုဋ္ဌာနာ ဒါကတော့တလိပ်ကြောင့်ဖြစ်တဲ့ယောဂဝါဒသမုဒ္ဒါနဲ့လေကြောင့်ဖြစ်တဲ့ယောဂဒါ96ပါးယောဂအဲ့မှာဘုန်းကြီးဗာပြောချင်တာလေဆိုယောဂဖြစ်ကြောင်း10မျိုးဆိုဒီမှာဟောသွားတယ်ယောဂဖြစ်တာဘာကြောင့်ဖြစ်လဲဆိုတလိပ်ကြောင့်မလို့ဒီမှာပိဋ္ဌသမုဋ္ဌာနာဝါဒတလိပ်ကြောင့်မလို့ယောဂဖြစ်တယ်တေမသမုဋ္ဌာနာအဝါဒနော်ပြီးတော့တလိပ်ကြောင့်မလို့ယောဂဖြစ်တယ်ဝါဒသမုဋ္ဌာနာအဝါဒဒါကြတော့ လေကြောင်းမို့လဲယောဂဖြစ်တယ်တဏ္ဍိပါဠိကအာပါဒအဲ့ဒီသုံးမျိုးပေါင်းပြီးဖြစ်တာတဲကြေတလိလေဒီသုံးမျိုးပေါင်းစုံခြင်းကြောင့်ဖြစ်တဲ့ယောဂဖြစ်တယ်ဥတုပတိနာမစာဥတုကိုအတိုက်ခံမလို့အောင်ပူတဲ့ຢာဒီကိုသွားပူတဲ့ຢာဒီပူခြင်းကြောင့်ຢာဒီဥတုပူခြင်းကြောင့်လည်းယောဂဖြစ်ຢာဒီဥတုအေးခြင်းကြောင့်လည်းယောဂဖြစ်ဒါဥတုပတိနာမစာဥတုဖောက်ပြန်လို့ဖြစ်တယ် ဝိသမပရိနာမစာဟောဒီမှာယောဂတစ်မျိုးဒါကဘုန်းကြီးတို့ကမ္မထန်ထိုင်တဲ့ပုံကုန်နဲ့စေအချိန်အကြာကြီးထိုင်တဲ့ပုံကုန်မျိုးအကြာကြီးရပ်တဲ့ပုံကုန်မျိုးနော်အကြာကြီးသွားနေဣရိယာပုတ်တစ်ခုတည်းကိုအမြဲတမ်းလုပ်နေတဲ့ပုံကုန်မျိုးယောဂဖြစ်တယ်ဒါကိုပြောတယ်ဝိသမပရိနာမစာအာဘာဒဣရိယာပုတ်မညီမြခြင်းကြောင့်လည်းယောဂဖြစ်တယ်ဒါကြောင့်တရားထိုင်တဲ့ကတမာရီမြာကိတေကဒါတတိထားမယ် ဩပဂမိကအာဘာဒအောက်ကိုဆက်သွားမယ်ဩပဂမိကအာဘာဒဩပဂမိကနဲ့အာဘာဒနဲ့တွဲမယ်ဩပဂမိကအာဘာဒဆိုတာကဩပဂမိကဆိုတာသူများတွေကနှိပ်စက်ညှင်းဆဲခြင်းရောယောဂဝိနာတွေရတယ်ကမ္မဝိပဇာဝိပါကစားဘာဒအတိတ်ကံကြောင့်မလဲဘုန်းကြီးရောဂဝိနာတွေဖြစ်ပါတယ်ဒါယောဂဖြစ်ကြောင်းတရား၈မျိုးပဲเนาะအခုအစာဟိုဘက်ပြန်တယ်အစာနားလေးကိုချင်းပြန်ပြအောင် ယောဂဖြစ်ကြောင်းတရား၈မျိုးမှတ်ခြင်းဒါလေးမှတ်ထားမယ်နော်ဘုန်းကြီးတို့သဲခြင်းကြောင့်မို့လဲယောဂဖြစ်တယ်ပိဋကသမုဒ္ဒါ၁မျိုးသေမသမုဋ္ဌာနာဒါတလိကြောင့်ဖြစ်တယ်ဝါဒသမုဋ္ဌာနာလေကြောင့်ဖြစ်တဲ့၃မျိုးရှိသွားပြီတဏိပါရိကဘာဒတလိသဲခြင်းလေ၃မျိုးပေါင်းစုံကြောင့်ဖြစ်တဲ့၄မျိုးဥဒုပတိနာမစာဥဒုတွေဖောက်ပြန်လွန်ကဲခြင်းကြောင့်ဖြစ်တယ်ဒါတစ်ခုပေါ့နော် နော်ဝိသမပရိနာကဣရိယာပုမညီညာခြင်းအောင်တစ်ခုဖြစ်တယ်နော်ဩပဂမိကအာဘာဒာဒါကြတော့သူများနှိမ့်ဆက်ညှင်းဆဲလို့ယောဂဝိနာတွေဖြစ်တယ်ကမ္မဝိဘကစားအာဘာဒအတိတ်ကံကြောင့်မို့လို့ယောဂဖြစ်တယ်နောက်တိတန်ဒီမှာပြောသွားပြန်တယ်နော်အေးဒံခံစားရင်လည်းဖြစ်တယ်။အုံနံအပူဒံခံစားရင်လည်းဖြစ်တယ်။သိတ်ဆာလောင်းနေတဲ့ယောဂဖြစ်တယ်။ပိပါဒ ရေတိတ်ငတ်နေတဲ့ယောဂဖြစ်တယ်ကျင်ကြီးဥစ္စာတော့ကျင်ကြီးကျင်ကြီးကျင်ငယ်တွေချုပ်နေလည်းပဲဖြစ်တယ်မသွားရရင်ဥစ္စာတော့ပတ်တာဘူးအဲ့ဒီခန္ဓာကိုယ်ကြီးမှာဒီယောဂတွေကိုဆင်ញင်ပေးရမှာနောက်ခန္ဓာကိုယ်ကြီးမှာဒီယောဂတွေမပြတ်ဖြစ်နေပါလားဒီယောဂတွေအစုဝေးကြီးဖြစ်နေတဲ့ခန္ဓာကိုယ်ကြီးပါလားတဲ့အဲ့ဒီလိုခန္ဓာကိုယ်အပြစ်မြင်အောင်ရှင်အပြစ်မြင်မှခန္ဓာကိုယ်မချစ်ခင်မချစ်ခင်မှာဆင်းရဲဒုက္ခတတ်တာ အပြစ်မမြင်ဘူးချစ်ခင်နေမယ်ဆိုရင်တော့ဒါသမှုရိယဖြစ်တာပေါ့ဗျာသမှုရိယနော်လောဘသမှုရိယသမှုရိယကသမှုလောဘသမှုရိယသစ္စာခန္ဓာကိုယ်ကြီးအပြစ်မမြင်ချစ်ခင်တော့ဒုက္ခတွေခံစားရတာဒါဒုက္ခသစ္စာပေါ့ဒီအပြစ်မြင်အောင်ကြည်ရအပြစ်မြင်မှမချစ်ခင်မှာမဖြစ်ခင်မှာဒီခန္ဓာကိုယ်ကြီးကလောအောင်လုပ်မယ်ဒါမှတ်ထားမယ်နော်ဒီကနေ့ဒီလောက်နဲ့ တင်ကြောင်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။ဆရာတော်ဘုရားပြည့်ရဲ့ဆုနဲ့ပြပြပါဘုရား။